မလွတ်ဘူးအဲဒီလိုပွဲမှာဝိပဿနာဉာဏ်နဲ့ပွဲမှာပညာမြင်ပညာသိမှာမျက်စိအားတခြားအသင်တခြားသိတာတွေတခြားအတာတခြားနားတခြားသိတာတခြားအနာတခြားနှာခေါင်းတခြားသိတာတခြားလျှာတခြားရာတာတခြားသိတာတခြားကိုယ်တခြားအတွေ့တခြားသိတာတခြားမနောတခြားဓမ္မတခြားသိတာတခြားအဲ့ဒီလိုသုံးဌာနတွဲနေပြီးဆိုရဲငါတော့အေးအပယ်လွတ်ပြီးငါသိရင်သဘိတ်မသွန်းနဲ့လို့ပြောလိုက် ဒီလိုမှမသိလို့ပုံကွာတော့တပိတ်တော့လုံးအောင်လားတပိတ်တော့လုံးလည်းမရပါဘူးဗျာအပေလူပါပြည့်ပြီးတော့တရိစ္ဆာန်လေးပိတ်တာလေးပြည့်လို့တပိတ်တော့လို့ရအောင်ပါဘယ်တော့မှမရဘူးအဲဒီတော့တပိတ်တော့လို့ရတပိတ်တော့လို့တဲ့ရုံနာကွဲသွားရဲ့ဘာသာဖြစ်နေတယ်မှာသူဘောပူဆောင်နေတဲ့ယုတ်ဓမ္မနာဓမ္မကိုသဘောပေါက်သွားတယ်အခါအစင်းကလည်း သိသွားပြီဆိုလို့ရှိရင်စိတ်သာကြတော့ငါသိရင်သမိတ်မတော်နဲ့တော့ဟေးပါလို့သမိတ်တို့ရေးလို့ဒီလိုပြောတယ်အဲသမိတ်တော်တော့သွားပြီအဲ့ဒီလိုလာပြီလို့ရှိရင်သေဃာတိစိတ်နဲ့ဒီစိတ်ပဲလာတော့ဒီစိတ်မှာငဘောကလုံးမထားပဲနဲ့ဘယ်လိုသိထားတဲ့စိတ်လာမလဲတဲ့အကုသိုလ်စိတ်တွေလာတော့မှာပေါ့ခွေးတွေမြင်ဝက်တွေမြင်နွားတွေမြင်ကြက်တွေမြင်ရေတွေမြင်တောတွေမြင်ဓာတွေမြင်ပြီဆိုရင်ငါတော့လေးဘက်ဆောင်ရက်ဆင်းရတော့မယ်လို့လည်းတစ်ထိပ်ကြပါတော့ကျိုးသားကြကျင့်တဲ့ပုဂ္ဂိုလ်ရမယ်မကျင့်တဲ့ပုဂ္ဂိုလ်တော့ဘယ်တော့မရဘူးတော့မှအဲ့တော့ သရာစိတ်အရေးကြီးတဲ့ရှစ်သိန်းနဲ့လောက်စိတ်ကတွန်းတယ်ကြကဲကြိုးစားကြပြီးတော့ဒကာမဗျာနာမ်ဘာလည်းပြင်ရတယ်ခံစားတယ်လို့ဒီသမရရဲ့ပြင်ရတယ်ဘာဟောလေးကိုသိရတယ်ခံစားတယ်ဟောလေးကိုနာမ်ဘာကိုခံစားတော့ဆိုတာသိကြတယ်ရုပ်တော်ကိုဘယ်လိုရုပ်ကဘယ်လိုဖြစ်နေတော့ရုပ်ဒီသဘောဟာတစ်ခုပြီးတစ်ခုပြောင်းလဲတဲ့သဘောတရားလေးထောက်ပြန်တယ် ပြောင်းလဲတဲ့ဘောတရားလေးကဘာလဲတင်နာကဘောနဲ့တင်နာကပြက်တယ်တောက်နာကဘောတောက်နာကပြက်တယ်ထုံနာကဘောထုံနာကပြက်တယ်အောက်နာကဘောအောက်နာကပြက်တယ်ကြိုက်တာကဘောကြိုက်တာကပြက်ပူတာကဘောပူတာကပြက်အေးတာကဘောအေးတာကပြက်တွန်းတာဘောတွန်းတာပြက်ကာနာဘောကာနာကပြက်အဲ့ဒီလိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာပြောင်းလဲနေတဲ့သဘောလေးပရိစ္ဆာသမုပ္ပါဆိုတာခန္ဓာထဲမှာကြာအပြင်နဲ့ရှာလို့ကတော့ပရိစ္ဆာသမုပ္ပါတွေ့မလားတဲ့ ပညာပညာပြိဿသမုပ္ပါပဲတွေ့မှာခန္ဓာတွေကပြိဿသမုပ္ပါဆိုတာဘဝကြီးအမျိုးမျိုးပြောင်းပြီးတော့သံဃာကြီးလဲပြီးတော့ဖြစ်ပြနေတဲ့ဓာတ်ကြီးလေးပါကိုတွေ့တယ်တင်နာကပေါ်တင်နာကပြည့်တင်တဲ့ဘဝကတစ်မျိုးတောက်တဲ့ဘဝကတစ်မျိုးထုံတဲ့ဘဝကတစ်မျိုးအောက်တဲ့ဘဝကတစ်မျိုးကြိုက်တဲ့ဘဝကတစ်မျိုးကျင်တဲ့ဘဝကတစ်မျိုးလှုပ်တဲ့ဘဝကတစ်မျိုးကြက်လာတဲ့ဘဝကတစ်မျိုးယုံစည်းတဲ့ဘဝကတစ်မျိုး ဘဝတွေအမျိုးမျိုးပြောင်းပြီးတော့ပရိစ္ဆာသမုပ္ပါဖြစ်ပြနေတဲ့ခန္ဓာကြီးကိုတွေ့လာလိမ့်ဗျာအဲ့ဒီတော့ပရမယုံနာနေကိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြနေတဲ့သဘောတရားတွေတွေ့တယ်အဲ့ဒီတော့ဖြစ်ပြနေတဲ့သဘောတရားတွေကိုပရိစ္ဆာသမုပ္ပါဆိုတာခန္ဓာမှာရှိတွေ့တော့အဲ့ဒီတော့ခန္ဓာမှာရှားလိုက်ရင်ယုံနာတို့ဤတထာတိဖြစ်တထာတိပြက်တဲ့သဘောတရားရုပ်ထောက်ပြန်တဲ့နာနာဝေဒနာခံစားရတယ် ရုပ်ဆိုတဲ့သဘောတရားကဘာလဲဖောက်ပြန်တဲ့သဘောတရားသိနာရယ်လို့ပွားမသိလိုက်နာရယ်လို့ပွားသိရင်ဒိဋ္ဌိသေဃာတိဆက်ဆက်ဒီအသိကိုပြောင်းရတယ်နာလိုက်တာဗျာပူလိုက်တာဗျာကြိုက်လိုက်တာဗျာဆိုအဲ့ဒါလေးပဲထောက်ပြီးရက်ကိုဆင်းရမယ်တော့မအပေလေးပါဘာကြောင့်လဲနာရာတိသိတာကိုကိုယ်တိဝက်တိကိုနာရာတိလည်းကိုယ်လည်းသိတယ်ဝက်လည်းသိတယ်နွားလည်းသိတယ်ရိုက်နာပြေးတာပဲအဲ့တော့နာရာတိသိတာကဘာသိတယ်လဲတဲ့ အမှားလို့ခေါ်တယ်မရှိတာကြီးသိတယ်ခေါ်တယ်ရှိတာကိုသိရမှာပါလေတဲ့ဖောက်ပြန်နေတဲ့သဘောခံစားတဲ့သဘောခံစားတဲ့သဘောကပါလေတဲ့ဝေဒနာတစ်ခုပေါ်လာရင်နာကခံစားခံစားတဲ့သဘောရဲ့ဖောက်ပြန်နေတဲ့တစ်ခုပြီးတစ်ခုပြောင်းလဲဖောက်ပြန်တဲ့သဘောရဲ့ဒီသဘောတွေကိုသိသွားရင်အရိမှန်ဖြစ်ပါလေ အတိမားဆိုတာကဘာလဲနားလိုက်တာတိုက်လိုက်တာထုံလိုက်တာတော်ကျင်ပြီနာကိုကြီးကနာချီတော့ကထုံတယ်နာချီတော့ကကျင်တယ်နာချီတော့ကအောင့်တယ်နာကိုကြီးကပူတယ်နာတင်ပါကအောင့်တယ်ဆိုအဲ့ဒါလေးလက်ထောက်ရက်သိရမယ်လားမှတ်တယ်ဒါကြောင့်လေတဲ့ဝေဒနာတနာကုန်ပြီလေဝေဒနာအပေလေးပါပွားတဲ့စိတ်ကမှမလေးပါမလေးပဲဟုတ်နာရာသိနေတာဟုတ်နာရာသိလို့ကတော့လူတိုင်းသိဒါအတိမှမဟုတ်ဘူးအတိမှားကြီးအတိမှန်တရားကပါလေတဲ့ဖောက်ပြန်တဲ့သဘောပြောင်းလဲတဲ့သဘော ခံစားတဲ့သဘောဒီသဘောတရားကြီးလက္ခဏာကိုမြင်မှလက္ခဏာမြင်မှသာမြင်ရကိုမြင်မယ်လက္ခဏာဆိုတာဘာလဲတဲ့သဘောလေးသဘောတရားဆိုတာဘာလဲသာမြင်ရပဲရှိတယ်ကြိုင်ွယ်လို့မရဘူးအနှစ်သာရမရှိဘူးပြစ်ဆုံးတာအကြောင်းအရာဆိုတာတက်ချင်မှဖြစ်ပြီးပြစ်တဲ့သဘောလေးဒီသဘောတရားလေးတွေကိုသေသေးချာချာခန္ဓာကိုကြည့်လိုက်ပြီဆိုရင်မြင်သွားပါလိမ့်မယ်အဲ့ဒီလိုမြင်သွားပြီဆိုရင်ခန္ဓာမှာသဘာဝသာရှိပါလားအဲနာမ်ကလည်းသဘာဝရုပ်ကလည်းသဘာဝ နာဤသဘောကလည်းခံစားတဲ့သဘော ရုပ်ဤသဘောကလည်းဖောက်ပြန်နေတဲ့သဘောအဲဖောက်ပြန်နေတဲ့သဘောနဲ့ခံစားတတ်တဲ့သဘောနာယုတ်တခါတည်းဖြစ်ပြီးတခါတည်းပြည့်တဲ့သဘောတရားသာရှိပါလားဒီမသိရအဲ့ဒီလိုသိရင်သဘာဝလက္ခဏာမြင်ပြီးသဘာဝလက္ခဏာမြင်ရင်သူသဘောသူဆောင်းနေတဲ့သဘာဝတွေကိုတွေ့လိမ့်မယ်တသဘောတွေတွေ့လိမ့်မယ်ရုပ်သဘောတွေလည်းတွေ့လိမ့်မယ်အဲ့ဒီတော့ခန္ဓာကိုယ်ကသဘာဝသဘောတရားပါမညာလက္ခဏာမြင်ပြီးတဲ့ တင်းတာလည်းတင်းတဲ့သဘောဥဆောင်တဲ့သဘောတင်းတာလည်းသဘောဝတင်းတယ်လို့သတ်ပါရတာပညာတင်းတယ်လို့သတ်မှတ်ရင်ပညာတင်းတဲ့သဘောတင်းတင်းတဲ့သဘောတရားလေးသိလိုက်ရင်ပရမပရမနဲ့ပညာသကုစားတင်းတယ်လို့သတ်မှတ်လိုက်ရင်ပညာတင်းတယ်လို့သိလိုက်ပြီဆိုရင်ပညာကြည့်ပဲသဘောတရားလေးကိုတင်းတဲ့သဘောလေးပါလားကင်တွယ်လို့မရတဲ့သဘာဝပါလားဒီလိုသိလိုက်ရင်ပရမအဲ့ဒီပရမပေါ့ကိုကြည့်ရမယ်ပညာကတော့ဒီမှာလူတိုင်းသိ တင်းနဲ့တောက်နဲ့ထုံနဲ့ဆိုတာမရှိပညာအဲ့ဒီမရှိပညာကြီးသိလို့အပေလေးပါအကုန်ဆုံးရအဲ့တော့မရှိပညာကိုမသိနဲ့ရှိတဲ့ပရမတ္ထသဘာဝရုပ်ကိုသိသဘာဝဆိုတာသဘောတရားလေးတင်းတဲ့သဘောလေးတောက်တဲ့သဘောလေးထုံတဲ့သဘောလေးကျင်းလာတဲ့သဘောလေးကြက်လာတဲ့သဘောလေးအောက်လာတဲ့သဘောလေးယိုစီးတဲ့သဘောလေးလှုပ်တဲ့သဘောလေးတွန်းတဲ့သဘောလေးကန်တဲ့သဘောလေးခံစားတဲ့သဘောလေးအဲ့တော့သဘောတရားလေးတွေအကုန်တွေ့ပါ အဲ့ဒီသဘောတရားလေးဒီအုံတွေ့သွားပြီဆိုရင်ဩမျက်စိကလည်းအရှင်းတစ်ခုပေါ်လာတာမြင်တယ်တော့အခုသဘောပေါက်ဘူးငါတိတိကျကျပေါ်မျက်စိကလည်းအရှင်းတစ်ခုပေါ်လာမှမြင်တဲ့သဘောတရားလေးပါလားအတန်တစ်ခုပေါ်လာမှကြားတဲ့သဘောတရားလေးပါလားအနတ်တစ်ခုပေါ်လာမှနာတဲ့သဘောလေးပါလားရတာတစ်ခုပေါ်လာမှသားတဲ့သဘောတရားလေးပါလားအတွေ့တစ်ခုပေါ်လာမှထိတဲ့သဘောတရားလေးပါလားဩသူသဘောသူလွတ်နေတဲ့ သဘောတရားတွေရှိပါလားလို့အဲဒါသဘောတွေတွေ့သွားပြီအဲဒါသဘောတွေတွေ့သွားလို့သဘာဝလက်ခံတာမြင်သွားပြီသဘောတွေအကုန်ပေါက်သွားမျက်စိကလည်းသဘာဝတာနားကလည်းသဘာဝတာနှာခေါင်းကလည်းသဘာဝတာလျှာကလည်းသဘာဝတာကိုယ်အတွေ့ကလည်းသဘာဝတာမနှောကလည်းသဘာဝတာအသင်းကလည်းသဘာဝတာအသံကလည်းသဘာဝတာ အနတ်နာလဲသဘာဝတာအနတ်ရတာရလဲသဘာဝတာအတွေ့ရလဲသဘာဝတာဓမ္မရလဲသဘာဝတာဟောသဘာဝတာကြည့်ပြပုံတော့အေကောဓမ္မတခုတည်းတည်းပါကောတာပါကြီးတည်းပါကြီးလားအဲကောတာပါတဲကြာမယ်လို့မထင်မထင်ကြနဲ့ဗျာလို့ရအဲမလုံပဲနဲ့ကတော့ရတော့မရဘူးဗျာလို့မှရမှာအဲဒီတော့လုံကြအဲဒီသာရဏနောက်ပြီးလုံသာရဏပဲ နောက်ပိတ်ဆုံးသာနာကျင့်တဲ့ပုဂ္ဂိုလ်တွေအရိယာကြီးတွေဖြစ်ပြီးသောတာပန်ကြီးတွေသဘာဝကြီးတွေအနာဂါကြီးတွေယဟန္တာမကြီးတွေယဟန္တာကြီးတွေဖြစ်ပြီးတခါလည်းနိဗ္ဗာန်ကူးကြတယ်။တချို့ပြောလို့ပြောတာရှိတယ်။ဒီခေတ်ကြီးတဲ့ကယဟန္တာမကြီးတွေရှိလားယဟန္တာရှိလားရှိတယ်။သစ္စာလေးပါးရရင်ရှိတယ်။သစ္စာလေးပါးကမရတဲ့ပုဂ္ဂိုလ်ဘယ်ကလာပြီးတော့ဒီမဲ့နိဗ္ဗာန်ကူးမှာလဲ။သစ္စာလေးပါးကရအောင်လုပ်ကြ။အကြောင်းတရားအကျိုးတရားကမြောင်ကြည့်ကြ။နာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးဟောယုတ်အကြောင်းနာအကျိုးကဒုက္ခဝေဒနာ နာကြောင့်ရုပ်အကျိုးကဒုက္ခဝေဒနာအဲ့ဒီဒုက္ခဝေဒနာဒုက္ခဝေဒနာနှစ်ပါးသိနှစ်ပါးပြုတ်သွားပြီဆိုရင်နိဗ္ဗာန်ဟူတော့မယ်တော့မှာဒီလိုမှမသိလို့ရှိရင်ဖြင့်နာတာကြိုက်တာထုံတာကျင်တာအောင့်တာပူတာအေးတာမိမပဲယောက်ျားပဲသိလို့ရှိရင်လေးဘက်ထောက်ပြီးရက်ကိုသိရမယ်လားမဘာကြောင့်လဲအမားတွေသိနေလို့ဒီအသိမျိုးကတော့လူတိုင်းသိတယ်ဒီအသိမျိုးကတော့မိမလည်းသိယောက်ျားလည်းသိအကုန်လုံးသိကြတယ်နားလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင့်လိုက်တာပူလိုက်တာအေးလိုက်တာရင်ထဲကကြက်လိုက်တာ နာလိုက်တာဆိုဒါရဲ့လူတိုင်းသိအဲ့ဒီလူတိုင်းအသိတွေကနေပြီးပြောင်းရကြလိမ့်မယ်နောက်ပိတ်ဆုံးသာရဏပြောင်းကဘယ်လိုပြောင်းရမလဲယုံနာကိုသိရမယ်ယုံနာသိရမှာကဘယ်အသိလဲဖောက်ပြန်တဲ့အသိယုံဆိုတဲ့သဘောကဖောက်ပြန်တဲ့သဘောနာဆိုတဲ့သဘောကခံစားတဲ့သဘောခံစားတတ်တဲ့သဘောရဲ့ဖောက်ပြန်တဲ့သဘောရဲ့နာယုတ်ကိုသိလိုက်ပါယုံနာကိုသိလိုက်ပါအဲ့ဒီလိုသိလိုက်ပြီဆိုရင်ဒိဋ္ဌိပြုတ်ပါပြီ ဒိဋ္ဌိပြုတ်လို့ရှိရင်ဖြင့်ငါတော့လေးရွာကငါဥသာတွဲပြီလို့တစ်ဖြစ်ကြမှာအနမောလောကြီးရဲ့နားလိုက်တာမကျင့်နိုင်ပါဘူးကြိုက်လိုက်တာမကျင့်နိုင်ပါဘူးဆိုတော့လေးရွာနဲ့ကတော့ဥသာမကွဲဘူးလားမှအဲတိဋ္ဌာန်ဖြစ်မလားပိဋ္ဌာဖြစ်မလားငရဲခါရမလားတော့တစ်ဖြစ်ကြမှာတော့အဲကြိုးစားရင်ကြိုးစားကြပေါ့ဗျာဒါအတိပေးတာပဲကြိုးစားရင်ကြိုးစားကြနောက်ပိတ်ဆုံးသာသနာသာရအသာရှင်းရေးတဲ့သာရအသာရှင်းရေးဆိုတော့သာရှင်းနေပြီအဲဘာကြောင့်သာရှင်းရလဲတဲ့လူတို့လူရောင်နေရှင်းပြီ ဝိဇ္ဇာတုဝိဇ္ဇာရောင်နေရှင်းပြီအဲရှင်းပါလိမ့်ကြဘာကြောင့်ရှင်းတယ်လဲယဟန်တို့ယဟန်ရောင်ဝိဇ္ဇာတို့ဝိဇ္ဇာရောင်လူတို့လူရောင်နေအခုနောက်ပိတ်ဆုံးသာနာရှင်းပြီဗျအဲ့တော့ဝိဇ္ဇာညာရအောင်ဝိဇ္ဇာကြီးဖြစ်အောင်လုပ်ကြဗျသစ္စာလေးပါးရအောင်အဲဒုက္ခသစ္စာသမုဒယသစ္စာမေဃသစ္စာနိရောဓသစ္စာသစ္စာလေးပါးရပြီဆိုလို့ရှိရင်ဝိဇ္ဇာအမှန်ဖြစ်ပါပြီဗျအဲ့ဒီဝိဇ္ဇာကြီးကြံပါလိမ့်မယ်ဗျကြိုးစားကြရှင်းတဲ့ပုဂ္ဂိုလ်မှဝိဇ္ဇာဖြစ်မှာ မကျေတဲ့ပုဂ္ဂိုလ်ကတော့အဝိဇ္ဇာအဝိဇ္ဇာသမားတွေရက်လက်ကြာခြောင်လိုက်မပြဝိဇ္ဇာသမားတွေကြံလိုက်မပြကျင့်တဲ့ပုဂ္ဂိုလ်မှကြံမှာနော်မကျင့်တဲ့ပုဂ္ဂိုလ်ကတော့သွားမှာပဲလေမတိတဲ့ရှိသွားလို့မပြကန်းကုန်အောင်မတိတာပါလေမောဟမောဟဆိုတာပါလေအပေလေးပါအဲမတိတာပါလေမောဟဆိုတာကဘယ်မှမတိတာအဲ့ဒါအပေလေးပါဘောဘယ်သွားလို့ဘယ်လာမှမတိတဲ့ပုဂ္ဂိုလ်ကမောဟပေါ့အဲ့ဒီတော့မတိတဲ့ရှိသွားရင်တော့၄လက်၄လက်ထောင်ရက်ဆင်းရပြီဒါအပေလေးပါပဲအဲ့ဒါကြိုးစားပြီးတော့ ဒကာရမများနောက်ပိတ်ဆုံးသာသနာမိတဲ့အချိန်ကကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်အလောင်းကြီးတွေပါဗျာ။ဘောတာရလောင်းကြီးတွေ၊သရဏလောင်းကြီးတွေ၊အနာရလောင်းကြီးတွေကြိုးစားပြီးတော့ကျင့်ရင်ရကြမယ်။မကျင့်တဲ့ပုဂ္ဂိုလ်ကတော့မရပါဘူး။ဘာကြောင့်လဲတဲ့ဒီလိုပဲလောကီလောကီလေးနဲ့ပဲဒီလိုပဲအာယုံလေးတွေနဲ့တခါတည်းကိုအလေးအကျင့်လုပ်ပြီးဒါနာလေးနဲ့တင်တိန်နဲ့သီလလေးနဲ့တင်တိန်နဲ့ဓာရီလေးနဲ့တင်တိန်ပြီးတော့တခါတည်းနေတော့တာပဲ။သေဃာကြီးစေစေကြတော့အာကိုရာဖြစ်ဘူး အာဟုဆရာကြီးဘာအာဟုလဲဒါနာကိုအာဟုလဲသီလကိုအာဟုလဲအဲ့ဒီအာဟုမှားခြင်းကြောင့်မရှိပညာကိုအာရုံပြုလိုက်ခြင်းကြောင့်အပင်လေးပါးကိုလေးလက်ထောက်ပြီးတော့ရက်ပြကိုယ့်အကိုရက်ဆင်းရဘာကြောင့်လဲမရှိပညာကိုအာရုံပြုကြဘူးရှိတဲ့ပရမတ္ထသဘာဝယုံနာကိုတော့မသိမရှိပညာကိုအာရုံပြုကြတခါတည်းကိုအတိတ်နဲ့အနာဂတ်အာဟုရအဲ့ဒါကြောင့်မလို့အတိတ်နဲ့အနာဂတ်ကိုပုရုษရှင်များအတိတ်နဲ့အနာဂတ်လည်းအာဟုရဒါကြောင့်မလို့အပယ်လေးပါးကိုစုံကြ ဒါကြောင့်အပယ်လေးပါမဆုံးရတာဟောပါသေရာကြီးဆိုတဲ့ပြစ္ဆုတ်ပါနာယုတ်ကိုအားကိုးကြရမယ်အားကိုးကြပါလေတဲ့ယုံနာကိုအားကိုးရမယ်ဆရာပါလေတဲ့ယုံနာပဲအဲ့တော့ကိုယ်ပဲအားကိုးရမယ်ဒါနာကိုအားမကိုးကြနဲ့ဆရာမဟုတ်ဘူးသီလကိုအားမကိုးကြနဲ့ဆရာမဟုတ်ဘူးလောကီဒါနရလောကီသီလရကအာကိုကံကံပေါ်တဲ့အချိန်ကတော့အကျိုးပေးနိုင်တဲ့ကံလို့ပဲအဲ့တော့လောကုတရားတွေကနေပြီးတော့အာကိုရမှာတော့ဘယ်ဟာအာကိုရမလဲပြစ္ဆုတ်ပါပေါ်လာတဲ့ယုံနာကို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 စီစလုံးမယ်မသိနဲ့ဘိုက်ပဲမသိနဲ့ခါလည်းမသိနဲ့ဘာပဲသိဘာပဲပေါ်ပေါ်အောင်ဝေဒနာပါလားဝေဒနာဒီရုပ်ပါလားခံစားတာကနာမလားနာယုံနှစ်ပါးတထတိပြစ်ပြီးတထတိပြစ်တဲ့သဘောတရားပါလားနာတယ်မရှိကြိုက်တယ်မရှိထုံလည်းမရှိကြက်သူမရှိပူသူမရှိအေးသူမရှိဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုံလားပါလားလို့အဲ့ဒီလိုသိလိုက်အဲ့ဒီလိုသိလိုက်ပြီးဆိုနာသူကြိုက်သူလွတ်သွားပြီအဲဝိဇ္ဇာညာရပြီအဲ့ဒီလိုသိပါမှ ဒီလိုမသိလို့နာတယ်ကြိုက်တယ်ထုံတယ်သိလို့ရှင်အေးသွားရောသွားရောမလေးစိတ်တွေကိုသိပါပါဗျာစိတ်တွေမှမသိလို့ရှင်ခက်တယ်ဗျာအဲ့တော့စူးစမ်းပြီးတော့ဒကာကြီးတွေဒကာမကြီးတွေစူးစမ်းပြီးထိုင်ပါအဲရှစ်စိတ်နာဖြစ်ပြလာလို့ရှိရင်ဝေဒနာတွေပြင်ထန်လာလို့ရှိရင်ရှစ်စိတ်ကလေးကတော်ခြင်းနောက်စိတ်ကလေးကတွန်တင်ငါမှမဟုတ်ပဲယုတ်ကဖောက်ပြန်နေတဲ့အကဝေဒနာခံစားတယ်နာယုတ်တာပဲနာရနာလူလည်းမရှိကြိုက်သူလည်းမရှိထုံလူမရှိအောင်လူမရှိ ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်သာရှိပါလားလို့ဒီလိုသိလိုက်အဲ့ဒီလိုသိလိုက်ပြီဆိုငါလွတ်သွားပြီနာယုတ်ကိုသိလိုက်ရင်ငါလွတ်ပြီနာယုတ်မသိလို့နာရာကြီးသိရင်ဒိဋ္ဌိအပယ်သွားလိမ့်မယ်အဲ့ဒီစိတ်ကအဲ့တော့ကြိုးစားပြီးတော့တရားဓမ္မများရှေ့စိတ်နဲ့နောက်စိတ်လာတော့နားလာပြီးမခံမရနိုင်ဖြစ်လာပြီဆိုလို့ရှိရင် နာမမဟုတ်ပဲတတင်ကမဲ့တတင်ကဖိုးတဲ့တတင်ကမဲ့စိတ်တဲ့တတင်ကမဲ့စိတ်ဆိုအကုသိုလ်စိတ်ကိုဝေဒနာပေါ်မှာရှစ်စိတ်နောက်စိတ်ရှစ်စိတ်ကဖြစ်ပြတဲ့စိတ်နောက်ကမဲ့စိတ်တဲ့ဒီလိုပြောလို့ပြောတာရှိကြရှစ်စိတ်ကဖြစ်ပြတဲ့စိတ်ကဘယ်စိတ်လဲနောက်ကမဲ့စိတ်ကဘယ်စိတ်လဲတတင်ကမဲ့ဆိုတာဘယ်ဟာလဲရှစ်စိတ်ကရုပ်ဝေဒနာပေါ်လာရင်နာရီကြိုက်တဲ့ထုံတယ်လို့သတ်မှတ်လိုက်တဲ့ဆိုအဲ့ဒါဖြစ်ပြတဲ့စိတ်အဲ့ဒါသင်္ခါရစိတ်တသင်္ခါရ အဲ့ဒီစိတ်ကသင်္ခါရလောဘစိတ်ဒေါသစိတ်ဖြစ်တဲ့စိတ်ကိုနောက်ကမက်စိတ်ကသဖြင့်ရှင်းစိတ်ကလာတဲ့ကြိုက်တဲ့ထုံနဲ့ကျင်းတယ်လို့သတ်မှတ်လိုက်တဲ့စိတ်ကိုနောက်စိတ်ကနေပြီးတော့ဩဝေဒနာဒီနာပါလားနာဤလက္ခဏာခံစားတဲ့သဘောတရားလားရှိတယ်ငါဆိုတာမရှိပါလားဆိုတာအဲ့ဒါကဘာလဲမက်စိတ်အကုသို့အပေလေးပါကွာကွာမဲ့စိတ်ကိုနာတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ဆိုလဲဒီစိတ်ဖြစ်လာတဲ့စိတ်ကိုနောက်ကဝိဇ္ဇာစိတ်ကနေပြီးမက်စိတ်ကနေပြီးတော့ယုံနာနဲ့နာနဲ့သတ်ပလိုက်ယုံနာနဲ့သတ်ပလိုက် အဲ့ဒါတတိယမဲ့ပဲစိတ်တခဏလေးသတ်ပလိုက်ဝေဒနာပေါ်မှာစိတ်တခဏလေးစိတ်တခဏလေးသတ်တာသွားတာမဲ့တတိယမဲ့တတိယမဲ့တတိယမဲ့မဲ့ပေါက်မကြီးနေအောင်ရလိမ့်မယ်တော်တော်ကြာကြာတော့ရှင်းစိတ်နဲ့နောက်စိတ်နာရဲဆိုတဲ့စိတ်ဟာအကုသိုလ်စိတ်အဲ့ဒါနာရဲဆိုတာကဘာလဲလဲမရှိတဲ့မရှိပညာမရှိပညာကဘာလဲနာရဲလို့ပါသာပါလိုက်တော့ဝေဒနာကိုတဏှာဖြစ်သွားပြီအဲ့ဒါကအပေလေးပါပေါ်ပြီးတော့ပိတ်တာဖြစ်မယ်စိတ်စိတ်တွေပြောတာနော်အဲ အဲ့တော့နာရယ်ဆိုတဲ့သတ်မှတ်တဲ့စိတ်ဟာအပေလေးပါဆင်းပြီးတော့ပိတ်တာဖြစ်မဲ့စိတ်အဲ့ဒီအပေလေးပါဆင်းပြီးတော့ပိတ်တာဖြစ်မဲ့စိတ်ကိုနောက်စိတ်ကလေးကနေပြီးတော့ဩရုပ်ဤဖောက်ပြန်တဲ့ရုပ်ဝေဒနာနာကခံစားတယ်နာနဲ့ရုပ်နဲ့တစ်ခါတည်းဖြစ်ပြီးတစ်ခါတည်းပြက်တဲ့သဘောတရားလာရှိတယ်ငါဆိုတာမရှိဆိုတဲ့စိတ်ကအဲ့ဒါပါလဲတဲ့အကုသိုလ်စိတ်ကိုနောက်ကမဲ့စိတ်ကနေပြီးသတ်လိုက်တာပဲအဲအပေလေးပါသွားတဲ့စိတ်ကိုအဲ့ဒါတရင်ကမဲ့ခေါ်တယ်ဒီလိုမှစိတ်တွေမှမသိဘဲနဲ့တရားပါလိမ့်အဲစိတ်တွေကိုသိရမယ်မဲ့စိတ်ဆိုတာပဲဟာလဲ ကိုယ်စိတ်ဆိုတာပဲဟာလေစိတ်တွေကိုတခါတည်းကိုကိုယ်ပြောင်ပြရဒီလိုမှမသိပဲနဲ့စာသိပြီးလို့တော့မရဘူးအဲညင်းတာပဲရှိတယ်အဲ့ဒီတော့ရှင်းစိတ်နောက်စိတ်လိုက်ပြီးတော့ရှင်းစိတ်ကဖြစ်ဖြစ်နောက်ကမက်တယ်ရှင်းစိတ်ကဖြစ်ဖြစ်တဲ့စိတ်ကဘယ်စိတ်လဲနားရဲကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ဆိုတာအဲ့ဒါဖြစ်ဖြစ်တဲ့စိတ်အဲ့ဒါအပေပေါင်းတဲ့စိတ်နောက်ကစိတ်ကဘာလဲတဲ့ဩဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောဝေဒနာဒီနာမလားခံစားတဲ့သဘောလက္ခဏာပါရှိပါလားလို့ ရှေ့စိတ်ကအဝိဇ္ဇာစိတ်ကိုနောက်ကမက်စိတ်ကလပ်လိုက်တာအဲ့ဒါဘာလဲမက်စိတ်ခေါ်တယ်အဲ့ဒါအဲ့ဒီလိုမက်ပေါက်ဟာကိုရုပ်ဝေဒနာတစ်ခုကိုဖြစ်လာလို့ရှိရင်အဲ့ဒီလိုရှေ့စိတ်နဲ့နောက်စိတ်သတ်သွားလိုက်တဲ့တတိကမက်ပေါက်ကိုမကြည့်နိုင်အောင်ရလိမ့်မယ်အဲ့ဒီလိုစိတ်တွေကိုသိသွားရင်တရားဓမ္မများတော့တတိကမက်ဆိုတာဒါကိုအကုသိုလ်စိတ်ကဒါကုသိုလ်စိတ်ကဒါဆိုဒီစိတ်တွေသိမှအပေလွတ်တယ်ဗျဒီစိတ်မှမသိဘဲနဲ့ဘယ်လာပဲလွတ်ပါလဲအဲ့ဒီတော့ကြိုးစားပြီးတော့တရားဓမ္မများ စိတ်စိတ်ကနာရဲကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်ဒီစိတ်တွေသိလာလို့ရှိရင်နောက်စိတ်ကနေပြီးတော့အော်ရုပ်ဤဖောက်ပြန်တဲ့ရုပ်ဝေဒနာတွေခံစားတဲ့နာဝေဒနာတွေနာမလားနာဤလက္ခဏာခံစားတဲ့သဘောတရားသာရှိတယ်နာရဲကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်ဆိုတာမရှိတရားပဲမရှိပြညာပဲရှိတဲ့တရားကဘာလဲလက္ခဏာသဘာဝနာဤသဘောတရားခံစားတဲ့ဝေဒနာဒီခံစားတဲ့သဘောတရားပဲလို့ဒီလိုသိလိုက်လို့ရှိရင်တခါတည်းဖြစ်ဖြစ်ဆုံးသွားတော့နာပြည့်ဆုံးသွားတော့ အဲ့ဒီလိုအလေးအကျင့်ဝစီပါဖို့ရှင်းစိနောက်စိရှင်းစိနောက်စိနဲ့ဝေဒနာတစ်ခုပေါ်လာရင်ရှင်းစိနောက်စိရှင်းစိနောက်စိတတိယကိုမက်ပေါင်းမရည်ရအောင်ရလိမ့်အဲ့ဒီကျတော့မက်ချင်းဆက်ဆက်သွားတော့အကျွမ်းမဲ့မက်ကသပလိုက်ရောဖြစ်ခွင့်မရတော့မက်ကြီးဝင်တော့အဲစိတ်တွေကိုပြောတာနော်ဒီစိတ်တွေကိုသိမှတရားတွေ့လိမ့်ဒီစိတ်တွေမှမသိလို့ရှင်ဘယ်လိုလုပ်မလဲဖြစ်ပြဖြစ်ပြနဲ့စာရဲကဖြစ်ပြပြောလို့မရဘူးခန္ဓာကဖြစ်ပြနေတဲ့စိတ်လောဘစိတ်ဒေါသစိတ်မောဟစိတ်ဒီစိတ်တွေကို အဲ့ဒီသဘောတွေကိုသေးသေးချာချာပိုင်ပိုင်နိုင်နိုင်ကိုသိပါမှဒါမှအပယ်လွတ်ကြလိမ့်မယ်အဲ့ဒီတော့စူးစမ်းပြီးတော့တရားဓမ္မများရှေးစိတ်ကတော်ခြင်းလာရင်နောက်စိတ်ကနေပြီးတော့နာမဘုတ်ပဲမဟာဘုဒ္ဓကြီးလေးပါဖောက်ပြန်လာတဲ့ရုပ်ဝေဒနာတွေနာလခံစားတဲ့လက္ခဏာလာရှိတယ်ဝေဒနာဒီဘုရားကဟောထားတယ်ဝေဒနာဒီနာလို့ဟောထားခြင်းကြောင့်ဝေဒနာဒီနာမလားနာဤလက္ခဏာကဘာလဲသူသဘောကဘာလောက်တတ်တယ်လဲ သူ့သဘောကိုလိုက်ကြည့်သူ့သဘောကိုလိုက်ကြည့်ရင်သူ့သဘောကိုတွေ့တယ်ဘယ်လိုတွေ့မလဲတဲ့ခန္ဓာတွေကခံစားနေတဲ့သဘောတရားတွေတွေ့နေမယ်ဘယ်လိုခံစားတဲ့သဘောတရားတင်တာလေးလည်းခံစားတယ်တောင်းတာလေးလည်းခံစားတယ်ထုံတာလေးလည်းခံစားတယ်အောင့်တာလေးလည်းခံစားတယ်ကြက်တာလေးလည်းခံစားတယ်ယူစည်းတဲ့အားလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်လိုက်တာလေးလည်းခံစားတယ်ရားတာလေးလည်းခံစားတယ်တွန်းတာလေးလည်းခံစားတယ်ကန်တာလေးလည်းခံစားတယ်အနဲ့ထွေး အနဲ့ထိုးဆွလိုက်တာလေးလည်းခံစားလိုက်တယ်ရွရွရွရွပြေးသွားလာနေတာလည်းခံစားလိုက်တယ်နိုင်သဘောရုပ်ဝေဒနာခံစားတဲ့သဘောပဲရှိတယ်အဲ့ဒီခံစားတဲ့သဘောကတိပူတယ်ဤတယ်လှုပ်တယ်ရွတယ်စိတ်ဓာတ်သင်္ခါရတွေဖြစ်ပြနေတဲ့စိတ်တွေမသိနဲ့ဝေဒနာဒီနာလံဤလက္ခဏာခံစားတဲ့သဘောတစ်ခုတည်းသိလိုက်ပြီဆိုရင်ဒိဋ္ဌိပြုတ်ပြီအဲ့ဒါဒိဋ္ဌိပြုတ်ဝေဒနာတွေတင်ပေးနေတာအပေတကားပြေးအောင်လို့သေဂာနိသေတတ်ဖို့ဟာကိုတင်ပေးနေတာသေဂာနိနာတယ်လို့ညသွားသတ်မှတ်လိုက်ရင်တော့လေးဘက်ထောက်ရောဗျာ ကျိုးမိုးကြောခိုင်းရောဗျအဲ့ဒါမသိလို့အဲအသက်တွေလည်းကြီးနေပြီသင်ညာကသိတာများတယ်တကယ်စိတ်တွေကိုသိသလားတဲ့အကုသိုလ်စိတ်ကုသိုလ်စိတ်မှမသိရင်အပယ်သွားမှာကြီးပဲဒါကြောင့်မလို့စူးစမ်းပြီးသာသနာကြီးနဲ့ပြီးတဲ့အချိန်ခါအကုသိုလ်စိတ်ကုသိုလ်စိတ်ဒီစိတ်တွေကိုသိပါမှအကုသိုလ်စိတ်ကပဲစိတ်တယ်နာတယ်ကြိုက်တယ်ပူတယ်ထုံတယ်ကျင်းတယ်အောင့်တယ်ဆိုတာအကုသိုလ်စိတ်ဝေဒနာတဏှာကူးနေပြီဝေဒနာမှာဥပါဒံဖြစ်နေပြီဝေဒနာမှာဥပါဒံဖြစ်တော့ဘဝရပြီ ဘဝရတဲ့ကဇာတိဖြစ်ပြီဝေဒနာလောဘစိတ်ဖြစ်တဲ့ကောအပေလေးပါးစိတ်ပြီးပိတ်တာဖြစ်တော့မယ်မခံစားခြင်းနဲ့စိတ်ဖြစ်နေပြီတဲ့ဒီဝေဒနာကိုမခံစားခြင်းဘူးဒေါသဖြစ်ပြီနရက်ခါကတော့အဲဝေဒနာကကြီးအပေလေးပါးနှိမ့်ကြအဲ့ဒီတော့ဒီဝေဒနာကသိရင်ဒီဓာတ်ကြီးလေးပါးကဖောက်ပြန်လာမယ်ဒီဓာတ်ကြီးလေးပါးဖောက်ပြန်လာအခုကတည်းကဝတိဘဝင်ရအလေးအကျင့်လုပ်နေရဝေဒနာဒီနာဤလက္ခဏာခံစားဖို့သဘောကိုအလေးအကျင့်နေ့တိုင်းနေ့တိုင်းဟာကို သိတတ်ဖို့ဟာခဏခဏပေးရှိနေရမှာစိတ်ကမပြောင်းမလွှဲအောင်အဲ့လိုအလေးအကျင့်မှမလုပ်တဲ့ဟောဥစ္စာပဲအလေးအကျင့်မလုပ်လို့ရှိရင်သေကကြီးဆဲဆဲကြဒီတက်ကြီးလေးပါပေါက်ပြန်နာလိုက်တာကဲလိုက်တာပူလိုက်တာငါမေးဒီခိုင်းလာပြီးသေရမှာကြောက်လာတယ်။ဘွာရောလေးပဲထောက်ပြီးရက်ဆင်းအောင်အဲဒီစိတ်ကြီးမဖြစ်အောင်ဟောအခုကတည်းကအလေးအကျင့်လုပ်ပြီးတော့ဝတိဘောဝဲဒီလိုမှဝတိဘောမှမရှိတဲ့ပုဂ္ဂိုလ်မှန်များကတော့သေကကြီးဆဲဆဲငါတတ်ပါကြီးပဲ။ငါမရှိတာကိုအရှိချင်းပြီးဆိုရင်ငါခံရမယ်လားမှတ်တော့အဲအဲ့တော့စူးစမ်းပြီးတော့ တရားဓမ္မတွေရှေ့စိတ်နဲ့နောက်စိတ်သာတွန်းညရှေ့စိတ်ကလေးကတော်ခြင်းတဲ့စိတ်တွေဖြစ်ပေါ်လာလိမ့်မယ်နားတယ်ဆိုတဲ့စိတ်တွေဖြစ်ပေါ်လာလိမ့်မယ်ပူတယ်ဆိုတဲ့စိတ်တွေဖြစ်ပေါ်လာလိမ့်မယ်မခံစားခြင်းတဲ့စိတ်တွေဒေါသစိတ်တွေဖြစ်လာလိမ့်မယ်ကန့်ကြည့်တဲ့စိတ်တွေလောဘစိတ်တွေဖြစ်လာလိမ့်မယ်ဝေဒနာကိုအဲ့ဒီစိတ်တွေဖြစ်လာရင်အဲ့ဒီဟာအပယ်သွားမယ်အကုသိုလ်စိတ်တွေပိဋ္ဌာစိတ်တွေတိဋ္ဌာန်စိတ်တွေငရဲစိတ်တွေဖြစ်နေပြီအဲ့ဒါအပယ်သွားမယ်စိတ်တွေညာအဲ့ဒီအပယ်သွားမဲ့စိတ်တွေကိုအကုသိုလ်စိတ်တွေလောဘစိတ်ဒေါသစိတ်မောဟစိတ်တွေဒီစိတ်တွေဖြစ်လာပြီဆိုလို့ရှိရင်နောက်စိတ်ကလေးကတွန့်တင်လိုက် ဝေဒနာဒီနာမလားနာဤလက္ခဏာခံစားတဲ့သဘောတရားလားရှိရှင်းစိတ်ကလေးကခံစားနေနောက်စိတ်ကလေးကမျက်ခြေမပြတ်လိုက်ကြည့်သူဘယ်လိုခံစားတယ်လဲဆိုတာဗိဓာလည်းသူခံစားလိုက်တယ်ဘယ်လိုခံစားမလဲစိတ်ဓာလည်းခံစားလဲနီဓာလည်းသိခံစားတယ်ဖြူဓာလည်းခံစားတယ်မဲဓာလည်းခံစားတယ်ဝါဓာလည်းခံစားတယ်ညိုဓာလည်းခံစားတယ်အဲအတုပါကြီးလည်း အသင်းတွေကိုမြင်လဲခံစားတဲ့အတုပါကြီးမြင်ကြတော့လဲအယုစုကြီးမြင်လဲခံစားလိုက်နိုင်မယ်ပုဋ္ဌာကြီးမြင်လဲခံစားလိုက်နိုင်မယ်ပွာရာကြီးမြင်လဲခံစားလိုက်နိုင်မယ်အဲနာမ်ဘောကခံစားတာပဲရှိတယ်အဲဒီတော့ကြိုးစားပြီးတော့နာဣလက္ခဏာသဘောသာဝေဒနာတိနာလာတိနာရဲကြိုက်တဲ့ထုံတယ်များမသိနဲ့နော်တထိုင်နဲ့ဒီမဲ့အပေလွတ်သွားအောင်အဲသေတော့သိရမှာပဲဒီရုပ်နဲ့ဒီနာဖြစ်လာသိရမယ်နာရာကြီးကိုသိနေပြီဆိုတော့အဲစိတ်ကကြတော့မလွတ်တော့ဘူးပဲ အဲ့တော့နာတာမသိပဲနဲ့ဝေဒနာသည်နာမလားနာဤလက္ခဏာခံစားတဲ့သဘောတရားသာရှိပါလားလို့ဒီလိုသိပါဒီလိုသိလိုက်ပြီဆိုလို့ရှိရင်တရားဓမ္မများငါသိရင်ဘယ်ဟာအားကိုးရမလဲဩဝိဇ္ဇာတင်ညာရပြီဝိဇ္ဇာမာနပညာရပြီဘယ်လိုပညာလဲဩငါသိလို့ရှိရင်ဘယ်ဟာအားကိုးစရာအားကိုးရအားကိုးကြောင့်ဘယ်ဟာအားကိုးရမလဲငါဒါနလည်းအားမကိုးတော့ဘူးသီလလည်းအားမကိုးတော့ဘူးအားကိုးရပြစ္ဆုတ်ပါအားကိုးရမယ်တရားဘယ်တရားလဲနာယုတ်ပါလား ဒါအာကိုလိုက်ပြီဒီဟာပဲငါသိရတော့ပါပါလားလို့ဒါသိလိုက်ပြီဒါနလည်းအာမကုန်ဘူးသီလလည်းအာမကုန်ဘူးမရှိတရားတွေဒါနတို့သီလတို့ကကံတရားတွေကံပေါ်တဲ့အချိန်ကအကျိုးပေးမှသူကစောင့်တယ်ကာမပေါ်လို့အယူမအမမအစွဲမမိစ္ဆာဒိဋ္ဌိကြီးအဘယ်ပို့လိုက်တော့ဒါနကုသိုလ်ကသီလကုသိုလ်ကလည်းရင်ဖတ်ထုတ်ရောဗျာငါတော့ဟေးကိုကျိုးနဲ့ရောစောင့်နေတာမပေါ်တော့ဘူးမြုပ်ဘူးအဲဒါနတို့သီလတို့ကမိစ္ဆာဒိဋ္ဌိကြီးအဘယ်ပို့လိုက်ပြီလေအဲမိစ္ဆာဒိဋ္ဌိကဘာလို့လဲ နားရဲကြိုက်တယ်ထုံတယ်ရှင်းတယ်ဝေဒနာပေါ်မှာတဏှာကူးနေတာဝေဒနာပေါ်မှာအထင်မှားနေတာရုပ်ဝေဒနာကိုဖောက်ပြန်တဲ့သဘောကိုရုပ်ကိုမသိဘူးနာဤသဘောကိုခံစားတဲ့သဘောကိုမသိဘူးဒီသဘောတွေမသိတော့နားရဲကြိုက်တယ်ထုံတယ်ရှင်းတယ်အောင့်တယ်သွားသေးတော့မိစ္ဆာဒိဋ္ဌိဖြစ်ရောအဲ့ဒီမိစ္ဆာဒိဋ္ဌိကြအပေဘိုးဝေကြလို့အပေလေးပါကြတော့ဘာခံရလဲတဲ့ပိဋကခန္ဓာ၊နယေခန္ဓာ၊တိဋ္ဌာခန္ဓာအဲ့ဒီခန္ဓာတွေကခံလို့မကုန်နိုင်တော့ဘူးအဲ့ဒီတော့ကြိုးစားပြီးတော့တရားဓမ္မများရှင်းစိတ်နဲ့နောက်စိတ်သာတွန်းပါလို့ အယုတ်ရှိရှိရေခါလူသေးရသေးမသေးတရားရအခုနေသေးသွားမြတ်တယ်မဟုတ်လားအခုနေမသေးဝဲဘူးလားနတ်ပြည်နဲ့လူပြည်နဲ့မလဲနိုင်ဘူးလားအဲလူပြည်နဲ့နတ်ပြည်နဲ့လဲတာပဲအခုနေမလဲနိုင်ဘူးလားလဲနိုင်ရမှာပေါ့အဲသေကြတဲ့သေရောအယုတ်ရှိရှိရေခါကပြက်ချင်တဲ့ပြက်ရောဒီစိတ်ကိုဒါတထိုင်နဲ့အပေလွတ်တယ်ဗျအဲအရေးကြီးဆုံးကဘာလဲဆရာပဲဆရာကဟာမေးတယ် အကုသိုလ်စိတ်ကုသိုလ်စိတ်တွေနဲ့တခါတည်းကိုစိတ်တွေကိုပြင်ပေးနိုင်ရင်ဒီမဲ့ဆရာကမှာမေ့တယ်ဆရာမှာရင်သာသာကားပြမယ်ဆရာမှားတဲ့တွေ့ရင်သာသာကြောင်ကြီးလိုက်ကြအဲ့ဒီတော့စိတ်တွေကိုမှမသိလို့ရှိရင်အဘယ်သာသာကြောင်ကြီးတော့ကျိန်းစီကြရတော့မယ်အကုသိုလ်စိတ်ကုသိုလ်စိတ်မှမသိပဲအဘယ်သွားတဲ့စိတ်နတ်ပြေသွားတဲ့စိတ်မှမသိမှမသိပဲအဲ့ဒီတော့တရားဓမ္မများအပယ်သွားတဲ့စိတ်ကနားတဲ့ကြိုက်တဲ့ထုံတဲ့ကျင်းတဲ့ကမာလာသတိတဲ့ကသိတဲ့အသိကအဲ့ဒါအပယ်သွားမဲ့စိတ် နတ်ပြေသွားတဲ့စိတ်ကပါလဲဝေဒနာဒီနာဤလက္ခဏာခံစားတဲ့သဘောလက္ခဏာဝိသိနာဤလက္ခဏာဝိသိဝေဒနာဒီနာနာဤလက္ခဏာပါလဲခံစားတယ်ခံစားတဲ့သဘောတရားလေးကိုသိလိုက်ပြီဆိုရဲ့နာပြတ်ဆုံးသွားပြီအဲ့ဒီလိုနာပြတ်ဆုံးသွားပြီဆိုလို့ရှိရင်ဒကာမကြီးတို့ဒကာကြီးတို့ငါသေးရင်သပိတ်တော့လွတ်ပြီလို့လားတတိကြမှာဘယ်သွားမလဲတဲ့နတ်ကြီးထောက်တာသွားပြီအဲကြိုးစားကြပါဘာသာအကြီးနဲ့ပြီးတဲ့အချိန်ကမှရှင်းစိတ်နဲ့နောက်စိတ်တော့မှ အဲအယုတ်ကြည်ကြည်အေးခါကလူသေးသေးမသေးတရားတထိုင်နဲ့ရတယ်တရားဓမ္မများကျိုးစားအဲအခုကတထိုင်နဲ့အပယ်လွတ်အောင်ပေးနေတာစိတ်တွေထားရဖို့ဟာတေတော့တေရပါပဲမလွတ်နဲ့မသေးနိုင်ဘူးကျိုးစားခြေစိတ်နဲ့နောက်စိတ်တွန်းတရားစိတ်ကလေးတည်းတရားဆိုတာပါလေသိခြင်းနဲ့သိရောအခုနေသိငါမြတ်တယ်သိလည်းမသိနိုင်ပါဘူးအဲ စွဲနေလို့ဥပါဒဏ်ကြီးစွဲနေမခံနိုင်ပါဘူးဆိုတာအတော့ပြင်းနေရင်တော့မပြင်းနဲ့အဆုံးလိုက်ပါယူပခန္ဓာဝေဒနာခန္ဓာသိဉာဏ်ခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယူပခန္ဓာယုတ်တရားကြီးအခုမြင်နေတာယူပခန္ဓာကြီးဖောက်ပြန်တဲ့ယုတ်ခါးစားတတ်တဲ့နာဝေဒနာခန္ဓာဖြစ်လာတော့သိဉာဏ်ကပေးတယ်နာတယ်နာတယ်နာတယ်လို့သိဉာဏ်ပေးတော့ပြုတ်ပြန်ပေးတယ်ပြင်လိုက်တယ်ဘယ်ကလာပြီးတော့ဖြစ်တာပြက်တာသိမလားအစောအစကိုမြင်ပါမလားမမြင်ဘူး အဲ့တော့သူကရုပ်ဝေဒနာအစအလေအဆုံးအတိလေးဆုံးအောင်လိုက်လိုက်ခံစားတဲ့သဘောသာသိဝေဒနာနာတယ်လို့ဘောမသိနဲ့ကြိုက်တယ်လို့မသိနဲ့အောင့်တယ်လို့မသိနဲ့ကြက်တယ်လို့မသိနဲ့ဝေဒနာနာဤလက္ခဏာခံစားတဲ့သဘောတရားလေးကိုအစအလေအဆုံးအတိဆုံးအောင်လိုက်လိုက်အဲ့ဒီလိုဆုံးအောင်လိုက်လိုက်ပြီဆိုလို့ရှိရင်ဆုံးသွားပြီဆိုအော်ငါအတိဆုံးသွားပြီငါခဏသေးကြည့်ပြီးပြီသိရင်လည်းငါဒီရုပ်နဲ့ဒီနာဒီလိုပဲဖြစ်ပြီဒီလိုပဲသိရမှာဒါအခုခဏသေးကြည့်တာအသေးကျင့်တာတရားကျင့်တာကိုဘုရား ဘာလို့ရှင်းတယ်လဲဟေးလို့ဒီလိုမေးလိုက်မယ်တချို့ကအသေးချင်းတာတော့အသေးချင်းတာဗျာလို့ဒီလိုပြောအသေးချင်းနဲ့အသေးချင်းတာပေါ့တရားချင်းတာသေတတ်ဖို့ဟာအသေးချင်းနေတာအဲဒီတော့အခုကတည်းကအလေးအကျင့်ဟာအသေးချင်းတယ်ဆိုတာဘာလဲတရားချင်းတဲ့ပုဂ္ဂိုလ်ကခဏခဏသေကြည့်တာရုပ်ဝေဒနာတွေတင်တာပေါ်တင်တာကပြက်တယ်တောင်းတာပေါ်တောင်းတာကပြက်တယ်ထုံတာပေါ်ထုံတာကပြက်တယ်တင်တာပေါ်တင်တယ်လို့သိတဲ့နာ တင်းတာလည်းပြက်သွားတယ်တင်းတယ်လို့သိဖို့လည်းမရှိဘူးဟောတင်းတဲ့ဘောကတစ်မျိုးတောင်းတဲ့ဘောကတစ်မျိုးထုံတဲ့ဘောကတစ်မျိုးအောင့်တဲ့ဘောကတစ်မျိုးကိုက်တဲ့ဘောကတစ်မျိုးကြက်တဲ့ဘောကတစ်မျိုးဦးတဲ့ဘောကတစ်မျိုးဖြစ်လေဖြစ်လေဖြစ်လေဖြစ်လေဖြစ်လေဖြစ်လေတထတိဖြစ်တထတိချုပ်တထတိဖြစ်တထတိချုပ်အဲ့ဒီလိုယုံနာနှစ်ပါးဖြစ်လေဖြစ်လေဖြစ်လေဖြစ်ပြနေတဲ့ယုံနာအဲ့ဒီလိုသိရဒါခဏသိကြည့်တာပဲအဲ့ဒီတော့ကြိုးစားပြီးတော့အထုတ်ကြပါလို့သာသနာကြီးနဲ့မိတဲ့အချိန်ခါမှာ ဒီသာသနာနဲ့လွဲသွားပြီဆိုလို့ရှိရင်မဟာလွဲကြီးလွဲကြ။ဘာကြောင့်လဲတဲ့အာဟုစရာလည်းမရှိဘူးမကြင့်မကြမ်းမအထုတ်တဲ့ပုဂ္ဂိုလ်ဒါနအာဟုလို့ကိုသီလတွေအာဟုတို့သီတောင်းသွားပြီသီလတွေတောက်ပြီတာပဲ။တို့ဒါနတွေပြုတာပဲဘယ်သွားမလဲဒီလိုယူဆတယ်။တရားနည်းစေစေကြတော့ဝေဒနာကနေပြီးငါတက်လိုက်တော့မရှိတဲ့တရားကြီးငါတိုက်တော့ငါခံရရောအပေလေးပါလေးပဲထောက်ရက်ဆင်းရအဲ့ဒါဝေဒနာကနေပြီးအပေပို့တာ။ဓာတ်ကြီးလေးပါးကနေပြီးရုပ်ဝေဒနာကအပေပို့တာ။မိစ္ဆာဒိဋ္ဌိကအပေပို့တာ။အယူမအမမအစွဲမကအပေပို့တာ။ အဲဒါနကပဲပို့တာမဟုတ်ဘူးသီလကပဲပို့တာမဟုတ်ကံတရားတွေကံပေါ်တဲ့အချိန်ကအကျိုးပေးဖို့သူကစောင့်နေတယ်မိစ္ဆာဒိဋ္ဌိကြီးကအယူမအမမအဆွဲမကြီးကနားတယ်ကြိုက်တာကြီးအပဲပို့လိုက်တော့အဲဒါနကလည်းလက်ပြောက်သွားတယ်သီလကလည်းလက်ပြောက်သွားတယ်မိစ္ဆာကအားသာသွားတယ်အဲဒီတော့ကြိုးစားပြီးတော့ရှင်းရှင်းနဲ့နောက်စိတ်တွန်းပါလို့မထကြပါနဲ့လို့ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးဆုံးလို့စိတ်ဓာတ်ကလေးသာတစ်ချိန်တစ်ခါရောက်ဘူးတဲ့ပုဂ္ဂိုလ်အပင်လွတ်ပါတယ်ခဏသေးကြည့်တာကြိုးစားကြပါလို့အဲ့ဒါအတိပေးပါတယ်ဗျာ လျှော့မပေးပါနဲ့တထိုင်နဲ့နဲ့ဒီမှာအပယ်တော့အောင်အနောက်မလို့ရှိရင်ဒီမှာနာရကြိုက်တယ်လို့သိနေရင်လူသတိတ်တွေပါအနတ်ပြည်ကိုညှပ်သွားမယ်ထင်လားမသွားပါဘူးရေးပဲထောက်ရမှာအပေကိုအဲ့ဒီတော့စူးစမ်းပြီးတော့တရားဓမ္မများအဲဒီရုပ်ဝေဒနာကိုအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်ပါတထိုင်နဲ့လွတ်သွားအောင်သေတတ်ဖို့ကအလေးချင်းအခုကဝတိဘောဝေနာနတ်ပြည်နဲ့လူပြည်နဲ့အခုကလဲနေတာပဲမလဲနိုင်ဘူးလား အခုနေသေးသွားလို့ရှိရင်အသက်တွေကလည်းကြီးနေပြီအခုနေသေးသွားနတ်တွေရောက်သွားရင်မကောင်းဘူးလားလူစည်းစိမ်လေးခံစားနေတာကတော်တော်ကြာတော့အသက်ကလေး80 80ဒါပဲနေရတယ်တော့ကြပေးရတော့နတ်ပြည်ကြတော့နတ်သက်ကြီးကလည်းရှည်ပါပြီနဲ့အဲ့ဒီကြတော့မှဒုက္ခဝေဒနာစိတ်နဲ့ခံစားဒီလူတွေကြီးရာတော့ကြဝေဒနာတွေခံစားနေရတာပူလိုက်ကြိုက်လိုက်ထုံလိုက်ကျင်းလိုက်အောင်းလိုက်တော့ကြခမင်းချက်စားရအမလေးဒုက္ခသစ္စာကြီးဝေဒနာတွေခံစားနေရတော့ဒုက္ခဒုက္ခမှမသိဘူး လူစည်းစိမ်လိုက်လို့ပြန်လူစည်းစိမ်လို့ပြန်တော့အိုခြင်းနာခြင်းသိခြင်းပဲရဒီဒုက္ခကြီးပဲမြင်ဆိုင်တွေ့ရဒါကြီးပဲတာတွဲနေတာအဲအဲ့ဒီတော့နိုင်စည်းစိမ်ကမှအရိယနာကြီးဖြစ်ပြီးတော့သောတာပန်ကြီးသရဂါကြီးဖြစ်ပြီးတော့နိုင်စည်းစိမ်နဲ့ခံစားပြီးတော့မှနိဗ္ဗာန်ကိုမကောင်းဘူးလားအဲ့ဒီတော့ကြိုးစားပြီးတော့သာဃာကြီးနဲ့မိတဲ့အချိန်ကကြိုးစားပါလို့မကျင့်မဲနဲ့မနေကြနဲ့မကျင့်မဲနဲ့နေတဲ့ပုဂ္ဂိုလ်ကတော့အဲကောင်းတယ်သက်သာတယ်ဘုရားကဟောထားတဲ့ဒုက္ခရှိရင်ဒုက္ခတယ်ဒုက္ခရှိရင်ဒုက္ခတယ် မကြင်မကြမှာအာထုတ်တဲ့ပုဂ္ဂိုလ်တွေဒုက္ခခံစားလို့ကောင်းတယ်အနာဂတ်ကာလကျတော့ဒုက္ခချင်းနဲ့ရင်ဆိုင်တွေ့ပြီဘာကြောင့်လဲတဲ့ဒုက္ခဒုက္ခနဲ့ဒုက္ခကိုအခုတရားတော်မှာအများကတော့ဒုက္ခကိုအရင်တည်ထားတယ်ဒုက္ခအရင်အရင်တည်ထားတယ်ဒုက္ခအရင်တည်ထားတော့အနာဂတ်ကာလကျတော့ဒုက္ခခံစားလိမ့်မယ်အဲဒုက္ခခံစားနေတဲ့ပုဂ္ဂိုလ်ကြတော့ဒါတို့တော့မထိုင်နိုင်ပါဘူးတက်တော့တက်တာလေးနဲ့နေတယ်ဒါကြောင့်ဆုံးလုံးဆရာတော်ဘုရားကြီးပြောတယ်လို့ပေါ့ မခန္ဓာပံပါရိတရားတဲ့ခန္ဓာအောင်ခန္ဓာနာပြောလို့အများတဲ့သက်သာလို့နေလို့ရှိရင်တော့သံဃာကြီးကြောက်ကြီးတဲ့ကြာရောမျောရောမျောမြုပ်ရောအဲ့ဒါခန္ဓာအောင်ခါနေတာကိုနာရတော်တို့တော့နာရမခန္ဓာမထိုင်နိုင်ပါဘူးဒီလိုပြောတယ်အဲ့ဒါသက်သာမထိုင်တော့သက်သာတာပေါ့အခုတော့ခံစားလို့ကောင်းသေးတယ်သက်သာတယ်ဒုက္ခဝေဒနာ အနာကကြတော့ငါတက်လိုက်တော့ဒုက္ခကြီးခွေတို့ဝက်တို့ကြက်ဖြစ်ပြန်တော့လက္ခဏာလေးကလားကလေကြောင်းလေးတယ်နွားဖြစ်ပြန်တော့လက္ခဏာလေးလေကြောင်းလေးတယ်စိတ်ဖြစ်ပြန်တော့လက္ခဏာလေးလေကြောင်းလေးတယ်အဲ့ဒီတော့တရားဓမ္မပြစားလာတဲ့အစာတွေနွားသားတွေလည်းစားကြက်သားတွေလည်းစားငသလောက်တွေလည်းစားဘဲသားတွေကြက်သားတွေဝက်သားတွေ စိတ်ကလေးစားတွေစားလိုက်တဲ့ဥစ္စာမကြုံတာကိုမြင်ရင်မြင်ယုံတာကိုသိရင်သိပြညာပရမကွယ်ရင်ကွယ်ဥပါဒခန္ဓာကိုသိရင်သိမသိလို့ရှိရင်ဘုံလုံးတစ်လက်ငပြန်တစ်လက်ကိုကတခါပြန်ပြီးတော့တစ်လက်အပြန်စားခံဝေကြည့်ပြန်စားအောင်ခန္ဓာနဲ့ဝေကြည့်ပြန်စားအောင်ယုံနာမှမသိပဲနဲ့စားထားတာကတူးနဲ့တည်းအဲစားထားတာဘလို့ကယုံနာယုံလို့ရှင်းစားထားတာအဲယုံနာကိုသိရင်ပညာဖြစ်ရင်ဖြစ်မဖြစ်လို့ရှိတဲ့ပုဂ္ဂိုလ်ကတော့ဝေသာဝေသာမှသတ်မှတ်စားထားတာ ကျက်သားကျက်သားဟင်းသားမှစားတာငါတလောက်ငါတလောက်သားမှစားတာအဲဘုံလုံးတလဲငါပြန်တလဲခါရောပဲအဲ့ဒါကိုကပြန်ပြီးတလဲပြန်အစားခါအောင်ပဲအနာဝွှေ့ပြန်ဆက်ကြကြိုးစားပြီးတော့ကဲသာရာကြီးပြီးတဲ့အချိန်ကကြိုးစားပြီးအားထုတ်ကြသာရာပြီးတဲ့အချိန်ကသာရာတွေရောက်တဲ့အချိန်ကသာရာဘများရောက်သွားလို့ရှိရင်မဟာလို့ကြီးလို့ရပြီဗျာအခုအချိန်ခါမှာကျင့်စာအားထုတ်နေတချို့ကပြောနေပြောတာရှိသေးတယ် အရင်ကလေးကဘုရားကိုသွားလှဆူတောင်းတယ်အမေကြော်တွေးတော့လွန်တယ်ဒီသာသနာမှာကျင့်ညာအားထုတ်လို့ရှိရင်အရင်ကလေးကအရင်ကိုကနိဗ္ဗာန်ဟိုးမယ်အဲကျင့်ညာအားထုတ်တဲ့ပုဂ္ဂိုလ်အရင်ကလေးကကိုမတောက်ပါနဲ့ဗျာအရင်ကလေးကအရင်ကိုကနိဗ္ဗာန်ဟိုးမှာပါအဲမကြင်မကြမှာအထုတ်ခွနဲ့ဒါနာလေးအာကိုတီတာလေးအာကိုပြီးတော့မိစ္ဆာဒိဋ္ဌိကြီးအပယ်ပို့လိုက်တော့အရင်မလေးကမယုံမလားအပယ်စိတ်ကြီးကရှင်းပါပြီနဲ့အရင်အရင်မလေးကမယုံမလားအဲကြိုးစားပြီးတော့ကဲကျင့်ကြဗျာ ရှေ့စိတ်ကလေးတော်ခြင်းနောက်စိတ်ကတွန့်တယ်ငါဒီဒုက္ခကြီးငါကုံဆုံးအောင်တိုက်မယ်အယုတ်ကြည်ကြည်အေခါလူသိရင်သိမသိတရားရဆိုတော့ဒီစိတ်ကိုထားရှေ့စိတ်နဲ့နောက်စိတ်တော်တော်ခြင်းတဲ့စိတ်ကလေးဖြစ်ပေါ်လာရင်မတော်နဲ့သိပြီစီသရာစိတ်ထားသရာရှိရင်ဖျားဖြစ်မယ်အဲ့တော့ရှေ့စိတ်နဲ့နောက်စိတ်တော်အယုတ်ကြည်ကြည်အေခါကပြက်ခြင်းနဲ့ပြက်ရော့ဆိုတော့ဒီစိတ်ကိုထား မညာပါနဲ့ရှစ်စိတ်ကလေးကတော်ခြင်းနောက်စိတ်ကတွန်းတင်ပေခြင်းနဲ့ပေရောဆိုဓမ္မကြီးတွေမညာနဲ့နော်6နာရီထိုးနေထိုးကနေနေပြီနေနေပြီအဲမညာနဲ့ဝေဒနာပြင်းရင်ပြင်းပြင်းလေးရှူသွားငါမမဟုတ်ပဲသေခြင်းနဲ့သေရောငါမထတော့ဘူးဒီဒုက္ခကြီးမှမကုံဆုံးရင်ငါမထတော့ဘူးဆိုဒီစိတ်ကိုထားအဲမသိနိုင်ဘူးမသိနိုင်ဘူးအဲတရားကြီးတွေလည်းမထနဲ့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 စိတ်တွေကိုပြင်ပေးနေတာအဲအရေးကြီးဆုံးအချက်ကတရားဓမ္မများကသိပြီးတော့တရားရှိဖို့အရေးကြီးတယ်ယုံယုံကြည်ကြည်လေးလေးစားစားနဲ့လုပ်ဖို့အရေးကြီးတယ်မယုံမကြည်တဲ့ပုဂ္ဂိုလ်ကမလုပ်ချင်သေးနဲ့ယောဂမယုံပဲမလုပ်နဲ့ပေါ့ယုံရင်လုပ်ရတယ်အဲဒီတော့ယုံယုံကြည်ကြည်လေးလေးစားစားနဲ့လုပ်ရင်ရတယ်အဲဒီတော့မှားတဲ့အတိုင်းဟာတရားပြတဲ့ပုဂ္ဂိုလ်မှားတဲ့အတိုင်းလုပ်ပြီးဆိုရင်မှားတဲ့အတိုင်းလုပ်ရမယ်အဲဒီတော့ကြိုးစားကြပါလို့သရာစိတ်တင်ကြပါလို့အဲယုံဝေဒနာပြင်းထန်လာလို့ရှိရင်ပြင်းပြင်းလေးရှူသွား သမာဓိနဲ့ပညာနဲ့ချိန်သွားအရှုမရအရှုရပ်ပြီးတော့တခါတော့ဝေဒနာနာရာကြီးကိုသိနေမှာဆိုလို့နာရာကြီးကိုမသိအောင်ပညာမပေးနိုင်အောင်အဲနာရာကြီးတခုတည်းအရှုရပ်နေပြီဆိုနာရာကြီးတခုတည်းသိပြီဆိုဝေဒနာပညာဖြစ်နေပြီဝေဒနာပညာမဖြစ်ဘူးဝေဒနာပညာလွတ်ပြီးတော့ဝေဒနာပညာဖြစ်အောင်လို့အခုပေးနေတာဝေဒနာဘောကိုပညာလွတ်အောင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့မသတ်မှတ်နဲ့ဝေဒနာပညာလွတ်အောင်လို့ ဝေဒနာပညာဖြစ်အောင်လို့ပါလဲဝေဒနာဒီနာဤလက္ခဏာခံစားတဲ့သဘောလေးသိလိုက်ဆိုရင်ဝေဒနာပညာဖြစ်ပြီအဲ့ဒါပါလဲတဲ့ဝေဒနာတွေရနေပြီအဲ့ဒါမှဒိဋ္ဌိပြုတ်တယ်ဒါမှအပေလေးပါလွတ်တယ်စိတ်ကိုပြောတာအဲစူးစားရင်ရမယ်မစူးစားတဲ့ပုဂ္ဂိုလ်တော့မရဘူးစူးစားရမယ်အပေလည်းလွတ်မယ်သုတိဘုံလည်းစူးစားရမယ်အဲ့တော့ရှေ့စိတ်နဲ့နောက်စိတ်တော့ပါအယုတ်ကြည်ကြည်အေခါလူသိရင်သိမသိတရားရပဲငါသိရင်မြတ်တယ်ဆိုတဲ့ဒီစိတ်ကိုဒါအဲမသိနိုင်ဘူး နတ်ပြည်နဲ့သူ့ပြည်နဲ့မလဲနိုင်ဘူးလားဗျာတော်ကြလည်းသိရမှာပဲအဲအခုကအသိရှိနေတာနားလိုက်တာကြိုက်လိုက်တာထုံလိုက်တာလို့တော့ဒီလိုမသတ်မှတ်နဲ့အဲဝေဒနာတစ်ခုပေါ်လာရင်နာဤခံစားဖို့တော့ဒါပဲသိနာလာသိနာရဲကြိုက်တယ်ထုံတယ်လို့မရှိတရားကြီးကိုပြဉ္ညာကြီးကိုမသိနဲ့နာရဲကြိုက်တယ်ဆိုတာပြဉ္ညာကြီးမရှိတဲ့တရားကိုသိတာရှိတဲ့တရားကဘာလဲဝေဒနာဒီနာ ဘုရားကဟောထားတဲ့နာဝေဒနာကနာနဲ့နာကိုသိနာဤလက္ခဏာဘာလောက်တတ်တယ်လဲခံစားတယ်ဝေဒနာကိုဒုက္ခလည်းခံစားတယ်ဒုက္ခလည်းခံစားတယ်အဲ့ဒီခံစားတဲ့သဘောတစ်ခုတည်းကိုသိသိလိုက်ပြီဆိုရင်ဝေဒနာတွေရပြီဝေဒနာတဏှာမကူဘူးအဲ့တော့သဘောပေါက်အောင်စိတ်စိတ်ကတော်ခြင်းနောက်စိတ်ကတိုးခြင်းအယုတ်ကြည်ကြည်အီကပြည့်ခြင်းနဲ့ပြည့်ရွတ်ဆိုဒီစိတ်ကိုထားကြိုးစားကြတထိုင်နဲ့လွတ်သွားအောင် မညာပါနဲ့ခန္ဓာကြီးကိုကဘာလာသတ်ပြည့်တဲ့ကညားလာအဲကဘာလာသတ်ပြည့်တဲ့ကနာလိုက်တာကြိုက်လိုက်တာမောလိုက်တာရင်ထဲကကြက်လိုက်တာရင်ထဲတုံလိုက်တာမူးလိုက်တာနဲ့အဲခန္ဓာကြီးကိုညားလာတာရုပ်ကတော့သူ့သဘောနဲ့သူဖောက်ပြန်နေတဲ့ရုပ်နာမ်ကတော့ဝေဒနာခံစားနေတယ်နာနဲ့ယုံနေတာတထတိဖြစ်ပြီးတထတိပြက်တဲ့သဘောပဲရှိတယ်သူ့သဘောနဲ့သူဖြစ်ပြက်နေတဲ့ဥစ္စာနာရယ်ကြိုက်တယ်ဆိုတော့ဘယ်ကလာတာလဲကဲချစ်စားတင်းတဲ့အထက်ရှားကြည့်စားတောင်းတဲ့အထက်ရှားကြည့်စား အဲမြင်နေတာကဒီလိုပြအတုပါယုတ်ကြီးဒီပေါ်ဥသိနေတာကဖောက်ပြန်တဲ့ယုတ်ခံစားတတ်တဲ့နာနာယုတ်ဥသိနေတယ်ဝေဒနာတွေရှိတယ်အဲ့ဒီဝေဒနာတွေလည်းရှားကြည့်သားနာရနာတဲ့အထက်ရှားကြည့်သားကျင်တဲ့အထက်ရှားကြည့်သားကြိုက်တဲ့အထက်ရှားကြည့်သားမိမရှိသလားယောက်ျားရှိသလားဝေဒနာပဲတွေ့ရမယ်နာဤခံစားတဲ့သဘောပဲတွေ့တယ်ကျင်တဲ့အထက်ရှားကြည့်သားဘာတွေ့လဲဝေဒနာပဲတွေ့တယ် အဲရုပ်ဝေဒနာပဲတွေ့မိမလည်းမရှိယောက်ျားလည်းမရှိမြင်တာကတော့အာသုဘကြီးအယုစုကြီးမိမမဟုတ်အပုပ်အသိုးကြီးတရားကြီးကိုငါကောင်းသူကောင်းထင်းနေတာဒါကြောင့်အပေလေးပါလိမ့်ကြအဲသူစားကြစိတ်စိတ်နဲ့နောက်စိတ်တော့မရှိတာကိုအရှိမတင်တဲ့ပေါင်ပဲလက်ပဲခြေပဲကိုယ်ပဲရုပ်ဆွဲနာဆွဲတဲ့ရုပ်ဆွဲကဘာလဲလက်လက်ပဲကိုယ်ပဲခြေပဲခေါင်းပဲပေါင်ပဲခြေတော့ပဲမိမပဲယောက်ျားပဲအဲ့ဒါရုပ်ဆွဲနာဆွဲကဘယ်ဆွဲတယ်လဲတဲ့ နာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာပူလိုက်တာအေးလိုက်တာဆိုအဲ့ဒါနာဆွဲအဲ့ဒီနာဆွဲကျုပ်ဆွဲတော့အပေလေးပါအကုန်လုံးလိတ်ကြတယ်မရှိတဲ့တရားကြီးကိုသွားပြီးတော့မရှိပြည့်ရကြီးကိုအာရုံပြုရှိတဲ့ပရမတ္ထသဘာဝဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာရုပ်ကိုတော့မသိဘူးသိညာလာသိတယ်ဝေဒနာတစ်ခုဖြစ်လာတော့နာရာကြီးပဲသွားသိတယ်အဲဒုက္ခဝေဒနာကြီးဖြစ်လာတော့ယုံနာကိုသိတာမဟုတ်ဘူးနာရာကြီးသိတယ်ဘယ်ကလာအပေတော့အဲ့တော့အပေတော့အောင်ကြိုးစားအဲသိညာရဲ့ဆိုတာရဲ့ တောင်ကျတာဖတ်ပြီးတော့တင်ညာတော့သိတယ်ဝေဒနာကြီးဖြစ်လာတော့နာရာကြီးသိဒါကလာပဲလို့ပါပဲစိတ်လာကြအပေပဲတော့မလို့အဲဒီတော့ကျိုးစားပြီးတော့ဝေဒီဝဝညနာရဲကြိုက်တယ်ထုံနေခြင်းတယ်ဆိုတော့ဝေဒနာကြီးဖြစ်လာပြီဆိုလေတင်ညာပေးနဲ့တင်ညာပေးလို့ရှိရင်သင်္ခါရကပြုပြင်ပေးလိုက်တာအပေလေးပါပို့လိုက်တယ်အဲဒီတော့ဝေဒနာတင်ညာလို့အောင်ဘယ်ကိုရှုမလဲဝေဒနာကြီးနာဣလက္ခဏာခံစားတဲ့သဘောကိုရှုလိုက်ပြီဆိုရင်ဝေဒနာတင်ညာလို့ပြီးတင်ညာဖြစ်သွားပြီအဲကျိုးစားကြပါ ရေစိတ်ကလေးကတော်ရင်နောက်စိတ်ကလေးကတော်နေအယုတ်ကြည်ကြည်အေးခံပြက်ခြင်းနဲ့ပြက်ရော့လူသိရင်သိမသိတရားရဆိုတဲ့ဒီစိတ်ကိုထားဒီစိတ်ကလေးထားလိုက်ပြီဆိုလို့ရှိရင်တရားဓမ္မများနိဗ္ဗာန်ရပါတယ်နိဗ္ဗာန်ဆိုတာဝေးတာမဟုတ်ဘူးနိဗ္ဗာန်လမ်းပြမှန်ရင်နိဗ္ဗာန်လမ်းပြမမှန်လို့ရှိရင်ဆရာမနဲ့တွေ့လို့ရှိရင်တော့သာကဘာတသိကျဘယ်တော့မှမရဘာကြောင့်မရကြလဲဒိဋ္ဌိပြုတ်မှလည်းမသိဘူး တဏှာလွတ်တဲ့စိတ်လည်းမသိဘူးလောဘစိတ်လည်းမသိဘူးဒေါသစိတ်လည်းမသိဘူးမောဟစိတ်လည်းမသိဘူးဝေဒနာပေါ်မှာအပယ်သွားတဲ့စိတ်တွေလည်းမသိဘူးအကုသိုလ်စိတ်ကုသိုလ်စိတ်ကိုလည်းမသိဘူးအကုသိုလ်စိတ်ကုသိုလ်စိတ်ကိုဒီလိုသိမှလွတ်တယ်ဝေဒနာပေါ်မှာအကုသိုလ်စိတ်ကဘယ်စိတ်အဲအပယ်သွားမဲ့စိတ်ကဘယ်စိတ်သူ့အိမ်ဘုံလက်တွေထောက်ကသွားမဲ့စိတ်ကဘယ်စိတ်အဲ့ဒီစိတ်တွေကိုသိမှဒီစိတ်တွေမှမသိလို့ရှိရင်လွတ်ပါမလားမလွတ်ဘူးဝေဒနာနာတာကြီးသိလို့ရှိရင်ဟော စာရဲကသိတော့သိပါရဲ့ဝေဒနာပေါ်လာတော့နာရာယုသိတယ်ဒါစာရဲကသိလွတ်သွားပြီပညာသိရမရှိတော့ဘူးပညာမသိတော့ဘာလဲနာရာယုသွားသိပြီအနာရာယုသိတယ်ကအဲအကုသိုလ်စိတ်ဖြစ်သွားပြီကိုက်တာယုသိရင်အကုသိုလ်စိတ်ထုံတာယုသိရင်အကုသိုလ်စိတ်ပူရာယုသိရင်အကုသိုလ်စိတ်အကုသိုလ်စိတ်ဆိုတာဘာလဲမရှိတရားကိုသိတာမရှိပညာကိုသိတာအကုသိုလ်ဖြစ်တယ်မရှိတဲ့တရားကိုထင်တာအတ္တအဲ့ဒီအတ္တကြောင့်အပေလေးပါလိတ်ကြနာရဲကြိုက်တယ်ထုံတယ်လို့မသိနဲ့ ဒီလိုသိလိုက်လို့ရှိရင်ဒိဋ္ဌိကြီးဖြစ်ပြီးအပေလေးပါသိကြနာရမတိကလည်းရုပ်ဝေဒနာဖောက်ပြန်လာရင်နာဣလက္ခဏာခံစားတဲ့သဘောလေးကိုသိနာဣလက္ခဏာခံစားတဲ့သဘောလေးကိုသိလိုက်ပြီဆိုလို့ရှိရင်သူ့ရိဘုံနတ်ပြည်၆ခါကိုသွားတော့ဘာကြောင့်လဲဗျဝေဒနာဒီနာဣလက္ခဏာကိုသိသွားပြီအမှန်မြင်အမှန်သိသွားပြီကျိုးစားကြစိတ်စိတ်ကတော်တယ်နောက်စိတ်ကတော်တယ်အယုတ်စီစီအရေးခန့်ကပြက်ချင်လဲပြက်ရောဆိုတာဒီစိတ်ကိုထားရအောင်အဲ့ဒီစိတ်ထားလို့ရှိရင်သရာစိတ်ရှိရဖျားဖြစ်တယ် ဖျားဖြစ်တယ်ဆိုတာဘယ်လိုပြောတာလဲတဲ့ဖျားရတဲ့သစ္စာလေးပါးတရားတော်လည်းကြည့်ရတာဖျားတဲ့ဒီသစ္စာလေးပါပဲကောတာမသစ္စာသရဂသစ္စာအနာဂသစ္စာယဟန္တာသစ္စာဒီသစ္စာလေးပါရပြီးမှသတ္တိညုတရွှေဉာဏ်တော်ရပြီးတော့ဖျားဖြစ်လို့ရဒီသစ္စာပဲအဲကောတာမနေလည်းဒီသစ္စာပဲသရဂလည်းဒီသစ္စာပဲဖျားရှင်ကိုယ်တော်မြတ်ကြီးလည်းကောတာမဖြစ်တယ်သရဂဖြစ်တယ်အနာဂဖြစ်တယ်ယဟန္တာဖြစ်တယ်အတုလာအတုမသတ္တိညုတရွှေဉာဏ်တော်ရပြီးဖျားဖြစ်သွားတယ်သစ္စာလေးပါပဲအဲ့ဒီတော့

ကြိုက်တယ်ကြိုက်တယ်ကြိုက်တယ်လို့ဆိုရင်ဒိဋ္ဌိအောင့်တယ်အောင့်တယ်လို့သိရင်ဒိဋ္ဌိလှုပ်တယ်လှုပ်တယ်လို့ဆိုရင်ဒိဋ္ဌိအဲ့ဒါပါလေတဲ့အကျိုးကိုသတ်တာအဲပူတယ်မရှိကြိုက်တယ်မရှိပရမသစ္စာထဲမှာပူတယ်လည်းမရှိဘူးကြိုက်တယ်လည်းမရှိဘူးထုံတယ်လည်းမရှိဘူးအောင့်တယ်လည်းမရှိဘူးဖောက်ပြန်တဲ့ဝိယုတ်ဝေဒနာနာခါစားတဲ့နာယုတ်ကရှိအဲ့ဒီနာယုတ်ကိုသိရင်သိမသိလို့ပူတာကြိုက်တာထုံတာကျင်တာသိလို့ရှိရဲ့မိစ္ဆာဒိဋ္ဌိအဲ့ဒီမိစ္ဆာဒိဋ္ဌိကအဘယ်ဖို့ သမာဓိတိအမှားမြင်အမှားသိတာကဖောက်ပြန်တဲ့သဘောခံစားတဲ့သဘောနာယုတ်ကိုသိလို့ရှိရင်သမာဓိတိအဲ့ဒီသမာဓိတိကဘာလဲတဲ့သူ့ဘိဘောသွားမယ်နတ်ကြီး၆တာသွားမယ်အဲ့ဒီတော့ကြိုးစားပြီးတော့တရားဓမ္မပြားငါးနာရီထိုးတော့မယ်အသက်တရလည်းကြီးနေပြီကံကုန်ရတော့မယ်ဒါနကုသိုလ်ကသီလကုသိုလ်ကအရှိန်ကုန်တော့မယ်၆နာရီထိုးရင် နေဝင်တော့မယ်နေဝင်ရဲ့အလေးအောင်တက်ကနေပြီးအမောင်တက်ကိုကူးတော့မယ် အဲ့ဒီတော့အခုကတည်းကကြိုးစားပြီးတော့အသေးချင်းညာအသေးမကျင်မဲနဲ့ဟွာရောင်ရောင်ဒီဟာရောင်ရောင်နေလို့ရှိရင်ရက်သက်ကြချောင်ကြသွားလိမ့်မယ်။ဘာကြောင့်လဲတဲ့ကိုလိုလိုဒီလိုလိုနေတာကိုဟောလိုလိုဒီလိုလိုဒါနလိုလိုသီလလိုလိုနဲ့ဒါလေးအားကိုပြီးတော့ချောင်ကြသွားလိမ့်မယ်။အဲ့ဒီတော့ကြိုးစားပြီးတော့သမာဓိဉာဏ်သမာဓိဉာဏ်မျက်စိဓမ္မစကုံကြီးပွင့်အောင်

အတုပလက္ခဏာသဘောတရားကိုမြင်မှတဏှာခေါက်ပါတဏှာသေးတယ်အကောင်းမြင်လို့ရှိရင်တဏှာတွေဖြစ်နေမှာပေါ့အဲ့ဒီတော့မျက်စိအာရုံလည်းခန္ဓာကိုကြည့်ခန္ဓာကိုကြည့်လိုက်လို့ရှိရင်သဘောတွေမြင်လိုက်အတိတ်ကကာနေအဲ့ဒီတော့ကြိုးစားပြီးတော့ရှုကြပါမျက်စိကလည်းခန္ဓာကိုအာရုံလေးနဲ့စိုက်ကြည့်ဝေဒနာပေါ်လာရင်နာဤလက္ခဏာခံစားတဲ့သဘောတရားလေးကိုလိုက်အဲနာဤခံစားတဲ့သဘောတရားဘယ်လိုခံစားကြလဲဆိုတာသူ့သဘောလေးကိုလိုက်ကြည့် နာခံစားနေတာတွေ့လေမျက်ခြေမပြတ်ကလေး CID များဟာပလိက CID ဟာလူစိုးကိုလိုက်နေတယ်လို့ဒီပုဂ္ဂိုလ်ပဲထွက်တယ်လေဘယ်အိမ်ဝင်တယ်ဘယ်အိမ်ကနေပြီးဘလူနဲ့စကားပြောတယ်ဘလူနဲ့စကားပြောပြီးဘယ်ရွာသွားတယ်ဘယ်ရွာသွားပြီးဘလူနဲ့စကားပြောပြပြီး CID ဟာလူစိုးလိုက်တယ်လို့အဲခန္ဓာမှာလည်းနာဣလက္ခဏာခံစားတဲ့သဘောလေးဟာကိုဘယ်လိုခံစားတယ်ဆိုတာ CID နောက်ကလူစိုးလိုက်တယ်လို့ ရှင်းစိတ်ကလေးကခံစားနေနောက်စိတ်ကလေးက CID ကို CID ဟာနောက်ကနောက်စိတ်က CID ရှင်းစိတ်ကခံစားနေတာလူဆုံးအဲဒီတော့ CID ကရှင်းစိတ်ခံစားနေတဲ့စိတ်ကိုနောက်စိတ်ကလေးကလိုက်ကြည့်ဘယ်လိုကြည့်ရမလဲသူသဘောကိုကြည့်သူသဘောကြည့်ရင်ခံစားနေလိမ့်မယ်ခန္ဓာတွေကဒင်နာလေးလည်းခံစားတောင်းနာလေးလည်းခံစားထုံနာလေးလည်းခံစားအောင့်နာလေးလည်းခံစားကြက်ထားလေးလည်းခံစားပူဓာလေးလည်းခံစားတုတ်ဓာလေးလည်းခံစားတွန်းဓာလေးလည်းခံစားရားဓာလေးလည်းခံစား နာခံစားတဲ့သဘောတရားလေးကိုတွေ့လိုက်။အော်နာတဏှာတရားတိခံစားနေပါလား။ဒီလိုသဘောပေါက်တယ်။အော်နာဤလက္ခဏာခံစားတဲ့သဘောတရားရုပ်ဝေဒနာခံစားတဲ့သဘောတရားနာဤလက္ခဏာခံစားတဲ့သဘောတရားလားရှိ။ရုပ်ဤလက္ခဏာဖောက်ပြန်တဲ့သဘောတရားလားရှိ။နာယုတ်သပတခတိဖြစ်ပြီးတခတိပြက်တဲ့သဘောတရားလားရှိပါလားလို့အဲ့ဒီလိုသိလိုက်။အဲ့ဒီလိုသိသွားပြီဆိုရင်မိစ္ဆာဒိဋ္ဌိပြုတ်သွားပြီ။အယူမအမမှားပြီပြုတ်သွားပြီ။သမာဓိဖြစ်ပြီ။အမှန်မြင်ပြီအမှန်သိပြီ အဲ့ဒီလိုမှမသိလို့ပညာသိလို့တော့မရဘူးခန္ဓာတွေကရုပ်ဤပေါက်ပြန်လာတဲ့ရုပ်ကိုမိစ္ဆာဒိဋ္ဌိအသိအသိကနေပြီးသမာဒိဋ္ဌိအသိဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ကိုသိလိုက်ပြီဆိုလို့ရှိရင်သမာဓိဖြစ်ပြီ။အော်နာဤလက္ခဏာလည်းသိပြီ။ယုတ်ဤလက္ခဏာလည်းသိပြီ။နာဤလက္ခဏာဘယ်လိုလဲခံစားတယ်။ဒုက္ခနဲ့ဒုက္ခနဲ့ခံစားလိုက်တယ်။အဲဓာတိလေးပါဖောက်ပြန်လာတဲ့ဝေဒနာတွေခံစားလိုက်တယ်။ဓာတိလေးပါဖောက်ပြန်တဲ့ဝေဒနာခံစားတာကဒုက္ခဝေဒနာ ဗဟိတကိုအချင်းဒီအတာနေအနန္ဒီအရသာတွေအတွေ့ဒီဓမ္မတွေခံစားရတဲ့ဒုက္ခဝေဒနာနော်နန္တရားဒီဒုက္ခနဲ့ဒုက္ခခံစားတဲ့သဘောတရားကရှိပါလားလို့ဟောဒီလိုသိပါအဲ့ဒီလိုသိပြီဆိုရင်ငါသိပါလိမ့်ငါသိပါပြီနာတယ်မရှိတော့ဘူးကြိုက်တယ်မရှိဘူးထုံတယ်မရှိဘူးအောင့်တယ်မရှိဘူးဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်ကရှိတော့တယ်အဲ့ဒီတော့ကြိုးစားပြီးတော့နာဤသဘောတရားလက္ခဏာသဘာဝကိုခံစားတဲ့သဘောတရားလေးသာသိ ဒီလိုသိလိုက်ပြီဆိုရင်တရားဓမ္မပြစိတ်သာချတော့အော်ငါသိလို့ရှိရဲ့ဘယ်လိုအစိတ်ကြီးထားပြရမလဲအော်နာဤလက္ခဏာခံစားတဲ့သဘောတရားငါသိရတော့မှာပါလားနာတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်မရှိတဲ့တရားကိုငါမသိတော့ဘူးရှိတဲ့တရားသိရတော့မှာပါလားလို့ဆိုတော့ဂရိမြဲသွားတယ်ဂရိမြဲတာဆိုတော့ပါလေယုံနာကိုသိသွားတာယုံနာကိုအားကိုးတာငါသိရင်ဘယ်ဟာအားကိုးမလဲဒါနကိုလည်းငါအားမကိုးဘူးလှူထားတဲ့အလှူတွေလည်းငါအားမကိုးဘူး ကြောက်ွားပြီးတော့ဥပုပ်ဆောင်တဲ့သီလတွေကအာမကူတော့ဘူးခန္ဓာနာယုတ်ကအာဟုရတော့မှာပဲပြစ္ဆုတ်ပါအာဟုတော့မယ်ပြစ္ဆုတ်ပါတရားပြစ္ဆုတ်ပါကိုအာဟုလိုက်ဘုရားကအတိတ်နဲ့အနာဂတ်ကိုမရှိတဲ့တရားပဲအတိတ်ဆိုတာဆိုတာပြတ်သွားတဲ့ယုတ်တဲ့နောက်ထပ်အတိတ်တစ်ပါးမဖြစ်ဘူးတဲ့မရောက်သေးတော့အနာဂတ်ရှိဆိုတာမပြောနဲ့တဲ့မမရောက်သေးဘူးတဲ့ပြစ္ဆုတ်ပါလာသေးတယ်ပြစ္ဆုတ်ပါပေါ်လာတဲ့ယုတ်တာကိုအပါမြန်ပါသေးတယ်အဲ့ဒီတော့အာဟုရမယ်တရားကဘာတရားလဲတဲ့ ပြည့်စုံပါတရားကိုအားကိုးရမယ်ပြည့်စုံပါနာယုတ်ကိုအားကိုးရမယ်သေဃာကြီးဆိုရဘယ်ဟာအားကိုးမလဲပေါ်လာတဲ့ယုတ်နာတွေကိုခန္ဓာကိုအားကိုးရခန္ဓာကိုအားကိုးမှပြည့်စုံပါအားကိုးမှမှန်တဲ့တရားကိုပြည့်စုံပါတဲ့အတိတ်တွေအနာဂတ်တွေအားကိုးပြီးပြည့်ညတ်တရားမရှိတဲ့တရားအပယ်လိုက်ကြမယ်တရားအဲငါတို့တော့ထူထားတာပဲကုသိုလ်ရတာပဲဆိုကုသိုလ်မဖြစ်သေးဘူးကာမပေါ်သေးဘူးမရောက်သေးတဲ့အနာဂတ်ကိုမျောတာကုသိုလ်ကိုအာယုဏပြုဒါနကိုလှပြီးအာယုပြုလိုက်တာကအတိတ်ပြတ်သွားပြီ အဲ့ဒါအဲ့ဒါဒီအာဟုမှားပြီပြစ္ဆုတ်ပါအာဟုရမယ်တရားကဘာလဲယုံတာအဲ့ဒီယုံနာကိုအာဟုပြီဆိုရင်တရားတော်မှာပြမှားတဲ့တရားကိုရပါပြီဗျအဲ့ဒီတော့ယုံဝေဒနာမကုန်မချက်မထားပါနဲ့တတိယယုံနာချုပ်ဆုံးသွားအောင်တန်ត្រာတစ်ပတ်ရပ်သွားအောင်ခဏသေးကြည့်ခိုင်းတာအသေးတတ်ဖို့ဟာကိုအခုခိုင်းလိုက်တာအဲ့ဒီတော့ယုံဝေဒနာမကုန်မချက်မထားနဲ့အယုံကြည်ကြည်အေခါလူသေးသေးမသေးတရားရ ဒီဒုက္ခကြီးမှမဆုံးရင်ငါမထတော့ဘူးဆိုပြီးတော့အဲ့ဒီသရာသိတာရှင်းစိတ်ကလေးကတော်ရင်နောက်စိတ်ကတော်တယ်ပြီးတော့အယုတ်ချီချီအေးခါပြက်ချင်တဲ့ပြက်ရောဆိုပြီးဒီစိတ်ကိုထားအဲ့ဒါကြောင့်မလို့တရားဓမ္မဗျာတရားဆိုတာတစ်ထိုင်နဲ့နဲ့အပယ်လွတ်ပါလေဘာကြောင့်လဲကျင့်ရမကျင့်တော့ကတော့မရပါဘူးစိတ်လာချမရဘူးအဲဘာကြောင့်လဲတဲ့အလုတ်တရားတဲ့အပြောတရားတဲ့အလုတ်တရားကမှသဘာဝတရား အပြောတရားကသိညာတရားအဲ့ဒါသမုဒိသစ္စာကတရားအဲ့ဒါအပြောတရားမဖြစ်အောင်အလုတ်တရားကလုတ်အလုတ်တရားကဘာလဲခန္ဓာရှာတဲ့တရားခန္ဓာရှာတဲ့တရားကဘာလဲပရမသစ္စာအပြည့်ရှာတဲ့တရားကသမုဒိသစ္စာအဲ့ဒီသမုဒိသစ္စာပရမသစ္စာနည်းနည်းပဲအဲ့အခုတရားထိုင်တဲ့ပုဂ္ဂိုလ်တဲ့ပရမသစ္စာပဲအဲ့ဒါကြိုးစားပြီးတော့ရှေ့စိတ်ကလေးကတော်တယ်နောက်စိတ်ကလေးကတော်တယ်ကြအယုံကြည်ကြည်အေးကားပြည့်စင်တဲ့ပြည့်ရောဆိုတဲ့တရားစိတ်တာတင်ကြပြီတော့အခုကနတ်ပြည်နဲ့ လူပြည်နဲ့မလဲနိုင်ဘူးလားဗျာအဲလူပြည်နဲ့နတ်ပြည်နဲ့လဲတာပဲစိတ်စိတ်ကလေးကတော့ချင်းတောက်စိတ်ကလေးကတော့တဲ့သိခြင်းနဲ့သိရောအယူကြည်ကြည်ဤခါခါပြည့်ခြင်းနဲ့ပြည့်ရောဒီစိတ်ကိုဒါအဲမလဲနိုင်ဘူးလားလူခန္ဓာနဲ့နတ်ခန္ဓာနဲ့မလဲနိုင်ဘူးလားဒီခန္ဓာကြီးကအနံကြားတဲ့ခန္ဓာကြီးနတ်ခန္ဓာကအလတ်ခန္ဓာလို့လေအဲ့တော့နတ်ခန္ဓာနဲ့လူခန္ဓာမလဲနိုင်ဘူးလားဗျာလဲနိုင်ရမှာပေါ့အဲ့တော့ကြိုးစားပြီးတော့ နတ်ခန္ဓာဖြစ်အောင်စိတ်စိတ်ကလေးကတော်ခြင်းနတ်စိတ်ကလေးကတော်တယ်သိတယ်နဲ့သိရောအလို့တည်တည်အေးခါပြက်ချင်တဲ့ပြက်ရဆိုဒီစိတ်ကိုထားတရားတရားသိပဲအဲဒီတော့ကြိုးစားကြပါအယုတ်တည်တည်အေးခါပြက်ချင်တဲ့ပြက်ရဆိုပြီးဒီစိတ်ကိုထားတရားသိတယ်စိတ်စိတ်နဲ့နောက်သိတော့စိတ်စိတ်ကလေးကတော်ခြင်းနဲ့စိတ်ကြီးဖြစ်လာလိမ့်မယ်တော်ခြင်းနဲ့စိတ်ကြီးဖြစ်လာရင်နောက်စိတ်ကလေးကတော်တယ် နာမဟုတ်ပဲရုပ်ကဖောက်ပြန်တယ်နာကဝေဒနာခံစားတယ်နာယုတ်တာရှိတာပဲဒီစိတ်ကအဲကျိုးစားပါကတ်နေပြီဟိုဘက်ကတီးနေပြီအဲဒီမှာဘက်ကန်းကနေပြီးဟိုမှာဘက်ကန်းကိုကူးတာအဲအယုတ်ကြည့်ကြည့်အေးခံကသူသေးသေးမသေးတရားရဆိုတော့ဒီစိတ်ကိုဒါဒါနော်တရားကြီးလက္ခဏာမြောက်ညာဤလက္ခဏာတို့ခံစားတယ်ဆိုတော့သဘောလေးကိုလိုက်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 ဒီလိုတနေ့အစားခါရမှာဆိုလို့ငါးတွေကပြန်စားအောင်မယ်လက်တွေကပြန်စားအောင်မယ်ကြက်တွေကပြန်စားအောင်မယ်ကလားတွေကလေချောင်းကိုစီးအောင်မယ်ပိုက်ကွန်နဲ့မီအောင်မယ်အဲ့ဒီလိုမိပါဆိုလို့ဒကာဓမ္မတွေအပင်မခံပြီးတော့အသံကိုနာအောင်တခါတည်းအသိပေးပြီးတော့ပေးနေတာမှဒကာဓမ္မဘုရားကဗရာမရှိလို့ရှိရင်လည်းဘာတတ်နိုင်ဘူး စေစားကြဗရာရေးကြီးတယ်ရှင်းစိမ့်နဲ့နောက်စိတ်တော့သိရင်လည်းသိရောအယုကြည်ကြည်အေခါလူပင်စီမတိတရားရဆိုတဲ့ဒီစိတ်ကိုထားရှောက်မပေးနဲ့ပေးလည်းမသိနိုင်ဘူးတရားကြည့်ရင်မသိပါဘူးဗျနားလိုက်တာကက်လိုက်တာဒိဋ္ဌိကြီးစွဲနေလို့ဒီအစွဲတွေကြောင့်အပယ်လေးပါဆင်းရတာ ဘုရားရှင်ကိုရမြတ်ကြီးကတော့ဒီမဲ့ခန္ဓာမညာတဲ့ညောင်းလိုက်တာကလေးတာထုံလိုက်တာကျင်းလိုက်တာပူလိုက်တာငါတော့မခံနိုင်ဘူးငါတော့မကျင့်နိုင်ဘူးငါကယောဂဖြစ်နေတယ်ဆိုတာအဲ့ဒါခန္ဓာကြီးညာနေတယ်ဘုရားကခန္ဓာမညာနေတဲ့ငါလည်းမဟုတ်ဘူးတဲ့သူလည်းမဟုတ်ဘူးတဲ့အတုကတရားကြီးတဲ့လက်မရှိကိုမရှိပေါင်မရှိတဲ့အပုတ်ကြီးတဲ့အသေးကြီးတဲ့အရေးစုကြီးတဲ့အမြင့်သာရမရှိတဲ့တရားကြီးတဲ့အဲဒါပဲပြောတယ်ဘုရားက မညာနဲ့အခုတော့နာလိုက်တာငါပေါင်ကနာတယ်ငါရှိကလုံးကကြိုက်တယ်ဆိုအဲ့ဒါညာတာအဲ့ဒါခွေးတွေဖြစ်မှာဝက်တွေဖြစ်မှာနွားတွေဖြစ်မှာကြက်တွေဖြစ်မဲ့ပုံကိုယ်တွေညာတဲ့ပုံကိုယ်တွေနာရဲမခံနိုင်ပါဘူးငါကကြောတာရှိတယ်အဲ့ဒါခန္ဓာညာတာဖရာပြောတာဒေသာအင်းတဲ့ပုံကိုယ်တွေကဒီမှာအလောင်းတွေယဟန္တာလောင်းတွေအနာဂံလောင်းတွေသရာဂံလောင်းတွေဘောတာဘာလောင်းတွေဘောတာဘာကြီးတွေ သရဂံကြီးတွေအနာဂံကြီးတွေယဟနာကြီးတွေယဟနာမကြီးတွေပါဗျာကဲကြိုးစားကြစိတ်စိတ်နဲ့နောက်စိတ်တော့တော်တော်လေးလို့တော့၃မိနစ်၃မိနစ်ပြီးတော့မှပြီးတော့မှဗလာစိတ်တွေ၃မိနစ်ခါရှိတော့တယ်တော်တော်လေးလို့တော့မချောနဲ့တော့၃မိနစ်ပဲကျန်တော့ဒိဋ္ဌံပြည့်တော့မယ် ဒိဋ္ဌပါရမီဆိုတာလည်းဒီမဲ့သစ္စာမှန်တော့သစ္စာဆိုနိုင်တယ်ဒိဋ္ဌမပြေဘဲနဲ့ထားတော့ဘယ်လိုသိတာမလဲကဲအရင်ကဆုံးကိုနိုင်ဆုံးပြီးသိဆရာတော်ဒီမှာကော်မှုလာပြီးတရားပြတယ်တရားပြတဲ့အချိန်ခါမှာကျုပ်တော့ဒိဋ္ဌံပေးလိုက်တဲ့ဥစ္စာဒိဋ္ဌံမပြေဘဲနဲ့ထားပြီးပြန်ပါတယ်ဒီလိုဒိဋ္ဌံမလားဒိဋ္ဌံမပြေဘဲနဲ့ထားပြီးတော့ကျုပ်တော့ပြန်လဲပါတယ်ဒီလိုသစ္စာမှဒီလိုသစ္စာဆိုမှပဲဒိဋ္ဌံမပြေဘဲနဲ့ထား ဒိဋ္ဌံပြည့်တဲ့ပုဂ္ဂိုလ်ကတော့မှန်သောသစ္စာဆိုနိုင်တယ်တရားတွေနဲ့တကယ်လိမ့်မယ်ကတိသုံးပါကျော်လိမ့်မယ်ညာလူမျိုး၅ပါးလွတ်လိမ့်မယ်ဒိဋ္ဌံပါရမီပြည့်တဲ့ပုဂ္ဂိုလ်ကဲဒုက္ခဝေဒနာကုံဆုံးတဲ့ပုဂ္ဂိုလ်ဒိဋ္ဌံပါရမီပြည့်ဝပါပြီ တော်မယ်ဆိုရင်တော်နိုင်ပါပြီဝေဒနာမကုန်ဆုံးတဲ့ပုဂ္ဂိုလ်ပြင်းပြင်းလေးကျူရက်ပြီးတော့ဝေဒနာကိုဝါယောတတ်နဲ့ပြင်းပြင်းထန်ထန်လေးတိုက်ပြီးတော့ဝေဒနာဆုတ်ပြပါတော့ဝေဒနာကုန်ဆုံးတဲ့ပုဂ္ဂိုလ်ဒိဋ္ဌာပါရမီကြီးအောင်ပါပြီတော်မယ်ဆိုလဲတော်နိုင်ပါပြီနောက်အရေးတစုကိုနိုင်ကြုံလို့ရှိလို့ရှိရင်မာနောသစ္စာလည်းဆိုနိုင်ပါပြီ